အိန္ဒြေ၅ပါးညီမြအောင်ကြည့်ရမယ်ဆိုတော့အိန္ဒြေ၅ပါးကဘာတွေလဲသဒ္ဓဝရိယသတိသမာဓိပညာဘုန်းကြီးတို့အာနာပါနကမ္မထံကိုပဲဖြစ်စေဓကမထံကိုပဲဖြစ်စေသို့မဟုတ်အခြားဘယ်ကမထံကိုပဲဖြစ်စေဝိပဿနာကမထံကိုပဲဖြစ်စေသမထကိုပဲဖြစ်စေရှုတဲ့အခါမှာ ယုံကြည်ရဲ့တရားတရားရှိဖို့သိလိုပါတယ်နော်ဒီဝင်လေထွက်လေလေးရှုနေုံနဲ့ဇံရတယ်ဆိုတာဘယ်ဖြစ်နိုင်ပါမလဲလို့ဒီလိုတန်တရားရှိခဲ့ရင်ယုံကြည်ချက်တရားတရားကယွန်းနေနေပြီဘုရားရှင်အပေါ်၌ယုံကြည်မှုတရားတရားရှိရမယ်ဘုရားရှင်ဟောတဲ့ကျင့်စဉ်အရရအပေါ်၌ယုံကြည်ချက်တရားတရားရှိဖို့လာလိုတယ်နော် အဲ့ဒီတရားတရားရှိတဲ့အပြင်နောက်ထပ်လိုအပ်တာကဝရိယကြိုးစားအထုတ်တဲ့လုံလဝရိယကစွမ်းအားကြီးမှရမယ်ရော့ရော့ရဲရဲလေးကြိုးစားလို့ကတော့များသောအားဖြင့်မဖြစ်ပါဘူးနော်မဖြစ်ပေါ်သေးတဲ့အကုသိုလ်တွေကိုမဖြစ်အောင် ဖြစ်ပေါ်ပြီးတဲ့အကုသိုလ်ကိုပင်နိုင်အောင်မဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်ပေါ်လာအောင်ဖြစ်ပေါ်ပြီးတဲ့ကုသိုလ်တရားတွေအရတမေအထိတိုးပေါ်အောင်ငါကြင်ကြံကြောက်ကိုပွားများအထုတ်မယ်ဆိုရက်စွမ်းမြဲတဲ့ဇဝေလုံးလဝရိယရှိဖို့လိုတယ် တတိကိုအာနာပါနကျင့်စဉ်ကိုကျင့်ခဲ့ရင်အာနာပါနအာယုံကိုအမှတ်ရတယ်အဲ့ဒီအာယုံတွေကဘာတွေလဲလို့ပြီးတော့အစဉ်စဉ်ပေါ့နော်သူအစဉ်နဲ့သူပဲသူအစဉ်နဲ့သူဆိုတာကအုံမပကတိဝင်လေထွက်လေလက်ဒါအာနာပါနအာယုံပဲဒီကနေ့တမာဒီအာကောင်းလာလို့ဖြစ်ပေါ်လာတဲ့နမိတ်အမျိုးမျိုးတွေဟာလည်းအာနာပါနအာယုံပဲဒီအာယုံအပေါ်မှာ စွဲမြဲတဲ့တတိရှိဖို့လိုတယ်တတိရှိပြီးနောက်ထပ်တစ်ခုလိုအပ်တာပါလေသမာဓိငြိမ်ဝဲစွာကပ်ပြီးဒီနေတဲ့သမာဓိဧကကတာလိုရတယ်နော်ဧကဆိုတာကအဆုံးဘုန်းကြီးတို့ပါဠိစာပေမှာဧကကတစ်ကိုဟောပါတယ်ကတကကြာရောက်နေတာအာယုန်တစ်ခုဒီဘောမှာပဲကြာရောက်တယ်အာယုန်နှစ်ခုသုံးခုစသည်အပေါ်မကြာရောက်ဘူး သို့တော့ဒီအာယုံတစ်ခုတည်းပေါ်စိတ်ကြရောက်မှုကစွန့်အင်ကြီးမားလာရင်သူ့ကိုတမာတိလို့ခေါ်တယ်။ဒီတမာတိမှလည်းသူ့အဆင့်လိုက်ပြီးတော့ဥပဇာရတမာတိဇာဏကံနေတဲ့တမာတိအပ္ပနာတမာတိဇံတမာတိဆိုပြီးဒီနှမျိုးခွဲပြီးပြောတယ်။ဝိပဿနာဘန်းရောက်တော့လဲဝိပဿနာတမာတိပေါ့ဒါကိုခဏိကတမာတိလို့ခေါ်ပါတယ်။အဲဒီတော့သူအဆင့်လိုက်ပြီးတော့ဒီခဏိကတမာတိကိုပဲတမာတမာတိဆိုပြီးတော့မြတ်စွာဘုရားကသုံးထားပါတယ်။ဒီဘက်ကဇံတမာတိတွေကိုလည်းတမာတမာတိဆိုပြီးတော့ပဲသုံးထားပါတယ် ဒီတော့ဒီတမ္မတမာတိအဆင့်အထိရောက်အောင်ကြိုးစားအထောက်ဖို့လိုအပ်နေတယ်။ပညာအာနာပါနကိုရှုနေအာနာပါနလေးကိုကိုယ်ကိုယ်ပြပြသိမယ်ဒါပထမဆက်ဒီပညာကသိအလွန်ကြီးအဆင့်မမြင့်ဘူး။သို့တော့နမိတ်ပေါ်လာခဲ့ရင်နမိတ်အပေါ်မှာဘာဝနာစိတ်ကိုညှောစွာကပ်ပြီးဒီနေအောင်ကြိုးစားလိုက်တဲ့အခါဒီနမိတ်တွေကိုမိမိကစနစ်တကျသိဖို့လိုတယ်ထိုးထွင်းသိဖို့လိုတယ်ထိုးထွင်းသိတယ်ဆိုတာက နည်းနည်းလေးအတိတ်ပဲပေါ်အောင်ထပ်ပြောပါမယ်ဘုန်းကြီးတော်ကပဂတိဝင်လေထွက်လေကိုရှုတယ်ရှုလိုက်တာနဲ့တပြိုင်နက်တည်းဒီနမိတ်ကိုမတွေ့သေးဘူးဆိုကြတယ်နော်တို့တော့တမာတိကိုအသားရအောင်တကယ်လက်တွေ့ကျင့်လိုက်တဲ့အချိန်ခါမှာတမာတိရဲ့စွမ်းအားကြောင့်ဒီနမိတ်ကဖြစ်ပေါ်လာပြီဖြစ်ပေါ်လာတဲ့အခါကျတော့ဒီနမိတ်ကိုဘုန်းကြီးတို့ထိုးထွင်းသိတယ်လို့ခေါ်ရတယ်ပထမငဘုံတော့မသိသေးဘူးနောက်မှကျင့်လိုက်တဲ့အခါကျတော့မှလက်တွေ့ထိုးထွင်းပြီးပညာနဲ့သိလာတယ် သို့တော့ဒီပညာကအဆင့်နိုင်ပါတယ်တကယ်ဝိပဿနာပညာမျိုးတော့မဟုတ်သေးဘူးမဟုတ်သေးပေမဲ့လို့ဒီနေရာမှာဘုန်းကြီးထပ်ပြီးနည်းနည်းလေးပြောချင်ပါတယ်နော်ဒီ illusion ဆိုတဲ့စကားလုံးကိုဒီနေ့ဆရာမတယောက်နဲ့လည်းတွေ့လို့ဘုန်းကြီးတို့ဆွေးနွေးကြည့်ပါတယ်သူကတကယ် real မဟုတ်ဘူးတကယ်အစ်စ်မဟုတ်ဘူးလို့ဆိုလိုတဲ့အဓိပ္ပာယ်ပဲဒီနမိတ်ကဒီလိုမဟုတ်ပါဘူးဘုန်းကြီးတို့ illusion မဟုတ်ဘူး နမိတ်ကခုနကဘုန်းကြီးခဏခဏပြောသလိုဒီနှလုံးအိမ်အတွင်းမိတွယ်ပြီးဖြစ်ပေါ်နေတဲ့ဟရိယဝုထုယောကိုမိတွယ်ပြီးဖြစ်ပေါ်နေတဲ့စိတ်အဲ့ဒီစိတ်မှာကိုကအဆင့်ကမြင့်လာပြီဥပစရသမာဓိအပ္ပနာဇံသမာဓိဆိုတဲ့အဆင့်အထိရောက်လာပြီအဲ့ဒီစိတ်ဓာတ်ကစွန့်ရင်ကြီးမှတယ်ပဂတိစိတ်ဓာတ်နဲ့မတူပါဘူးစွန့်ရင်ကြီးမှတဲ့စိတ်ဓာတ်ကစိတ္တဇယုတ်ကလတိကိုအများစွာဖြစ်စေပါတယ်ဒီကုလုံးအနှံ့ပြဖြစ်တယ် ဖြစ်လိုက်တဲ့ကလတိုင်းကလတိုင်းမှာဝဏ္ဏတယူပါယုံလေးပါတယ်ဒီယူပါယုံလေးကကလတစ်ခုရယူပါယုံနဲ့နောက်ကလတစ်ခုရယူပါယုံပုချုပ်ထိခိုက်ပြီးဖြစ်လာတဲ့အခါမှာအလင်းရောင်သဘောပေါ်လာတယ်ဒါကတစ်ချက်တကယ်ဒီစိတ္တိဇယုတ်ကလထဲမှာပါနေတဲ့ဒီဇောဓကလည်းနောက်ထပ်ဆင်ခဲဆင်ခဲယုတ်ကလအတိတ်ကိုဖြစ်စေတယ်ဒီလိုနေရာမျိုးမှာစိတ်ကစွမ်းအင်သိပ်ကြီးမားနေတဲ့အတွက်ကြောင့် ဒီစိတ်ကြောင့်ဖြစ်တဲ့စိတ္တဇယုတ်ကလတေကခန္ဓာကိုယ်အစ္ဆဒတင်သမကဗိဓာတိပြန့်ထွက်ပါတယ်နော်ဗိဓာတိပြန့်ထွက်လာတဲ့အခါမှာဒီနှာတိပြမှာအလွန်ကြည်လင်တောက်ပနေတဲ့နမိတ်ကိုတွေ့ပြီတွေ့လိုက်တဲ့အချိန်ခါမှာအဲ့ဒီနမိတ်ဆိုတာဘာလဲလို့မေးတော့ခုနကဒီနမိတ်ကိုဒါလီဘန်နမိတ်မှာတည်ရှိတဲ့ဒါလီဘကိုသိသိပြီးတမာတိကိုဆက်လက်ထူထောင်နိုင်ခဲ့ရင်ဒီနမိတ်ကယုတ်ကလတိရဲ့အပေါင်းစုပါ ဒီယုတ်ကလတင်ကခုနကဘုန်းကြီးပြောခဲ့တဲ့ဒီဇောဓာတ်ကြောင့်ဆင်ကဲစိတ္တယုတ်ကလမှာပါတဲ့ဒီဇောဓာတ်ကြောင့်ဆင်ကဲဖြစ်ပေါ်လာတဲ့ယုတ်ကလတည်းအပေါင်းစုပါအဲ့ဒါကတကယ်ထင်ရှားရှိတဲ့တရား illusion မဟုတ်ပါဘူးတကယ်ထင်ရှားမရှိတာမဟုတ်ပါဘူးတကယ်ထင်ရှားရှိနေတဲ့တရားပေမဲ့လို့သူကပရမလားလို့မေးရင်တော့ပရမတ်တို့ရဲ့အတုံးခဲပါပြဉ္ညာမကွာသေးဘူးအတုံးခဲမကွာသေးဘူးအဲ့ဒီတော့ဒီဥစ္စာက ဘယ်ပုံဘယ်ပန်းဘယ်နည်းလမ်းအပြင်ဖြစ်ပေါ်လာတယ်ဆိုတာယောဂီယောဂီကတမာတိရှင်းတော့သိနိုင်ပါတယ်ဒါပေမဲ့အဲ့ဒီယုတ်ကလတ်တွေမှာပါနေတဲ့ဝဏ္ဏတယုဘယုံတွေကတောက်ပါတယ်တောက်ပါလိုက်တဲ့အချိန်ခါကျတော့ယုတ်ကလတ်အများစုရဲ့ယူပါယုံအယောင်ကိုအတုံးလိုက်အခဲလိုက်သွားတွေ့တဲ့သဘောပဲနော်ဒါဟာစိတ်ကနေဖန်တီးယူတယ်လို့ဒီလိုမဆိုလိုပါဘူးဘုန်းကြီးတို့ဇာကဆိုတာကတော့ပညာဇမေတံပညာပဘဝပညာဏိဌာဏံပညာပဘဝဆိုပြီးဒီလိုသုံးထားတယ် ဆိုလိုတာကဘာဝနာသင်္ကြန်ရဲ့စွမ်းအားကြောင့်ဖြစ်ပေါ်လာတာဟို illusion ဆိုတဲ့ပုံစံမျိုးစိတ်က create လုပ်ယူတယ်ဆိုတဲ့ပုံစံမျိုးမဟုတ်ပါဘူးလုပ်လို့လည်းမရဘူးတမာတိမရှိတဲ့ပုဂ္ဂိုလ်ကဘယ်လိုပဲ create လုပ်လို့ဒါကမဖြစ်နိုင်ပါဘူးเนาะဒီတော့တမာတိရဲ့စွမ်းအားကြောင့်တမာတိနဲ့ရှင်နေတဲ့သင်ညာရဲ့စွမ်းအားကြောင့်ဘာဝနာသင်ညာရဲ့စွမ်းအားကြောင့်ဒီနမိတ်ကဖြစ်ပေါ်လာတာဖြစ်တယ်ဖြစ်ပေါ်လာတဲ့အချိန်ခါမှာ ဒီနိမိတ်ကိုဘာဝနာစိတ်ကညီဝစွာကပ်ပြီးတမာတိကိုဆက်လက်ပြီးထူထောင်နိုင်ခဲ့မယ်ဆိုရင်တော့အဲ့ဒီအချိန်ခါမှာဇန်တမာတိအထိဆိုင်နိုင်ပါတယ်အဲ့ဒီမှာအိန္ဒိငါးပါးညီမြောက်အောင်ကျင့်တတ်ဖို့ကတော့လိုတယ်ဒီကြည်လင်တောင့်ပနေတဲ့နမိတ်ကလေးရှုလိုက်တဲ့ဇန်ရတယ်ဆိုတာဟုတ်မဟုတ်ပါမလားဆိုတော့ယုံကြည်ချက်တွေကယုံနေနေခဲ့ရင်ဒါပြဿနာတော်တော်ရှုပ်တယ်တမာတိမတက်တော့ဘူးနောက်တစ်ခုက တချို့ယောဂီများမှာတော့အလင်းရောင်ကစပေါ်ပါတယ်ဟိုတနေ့ကလည်းဘုန်းကြီးဘုန်းကြီးပြောခဲ့ပြီးပြီဒီအလင်းရောင်ဟာဝိန္ဒနိမေကမဟာဒီကဆရာတော်ရဲ့အလိုအယပြောမယ်ဆိုရင်တော့တမန္တတော်ပတ္ထရတိဝဉ္ကျင်ပัจချရစင်မဲ့တာယောဂီရဲ့ခန္ဓာကိုယ်ဝဉ္ကျင်ပัจချရစင်မဲ့တာအကုန်ပြတ်ပါတယ်ပြတ်မြင်ဖြစ်တဲ့အခါမှာပေါ်ဆက်မှာတော့တမာတိကစွန့်အင်ကမပြည့်ဝသေးတော့ဒီနေရာပေါ်တယ်လို့ဒီနေရာပေါ်လိုက်ဟိုနေရာပေါ်လိုက်စသဖြင့်ဒီလိုနေရာလေးတွေမှာရှောက်ပေါ်တတ်တယ် တချို့ကတချို့ကတော့ခေါင်းထဲမှာပေါ်တယ်တချို့ကမျက်နှာနဲ့ခလန်းလန်းမှာပေါ်တယ်စသည်ဖြင့်ဖြစ်တယ်ဒါတွေကတော့ဘုန်းကြီးတို့နမိတ်လို့မသုံးပါဘူးနော်သူတို့ကတော့အလင်းရောင်ညံရောင်ဆိုပြီးတော့မြတ်စွာဘုရားကဟိုအင်္ဂုတ္တပါဠိတော်မှာဟောထားပါတယ်ဒါညံရောင်အလင်းနေဒီလိုသုံးပါတယ်ဒီညံရောင်အလင်းကခုမိမိကဇန်သမารီကိုလိုချင်ရင်သူတို့ကအရှုခံအာယုံမဟုတ်ပါဘူးဒီအာနာပါနကိုရှုတဲ့အချိန်ခါမှာဖုဒ္ဓဖုဒ္ဓောကာတိပနတတိန်ထပိတဝဘာဝင်တတိဝဘာဝနာတံပိစတိ ဝင်လေထွက်လေထိထိသွားတဲ့နေရာမှာတတိကပ္ပိရှုပါမှအာနာပါနသတိသမารိဘာဝနာတိပြည့်စည်ပြည့်စုံဈေးနှိမ်ပါတယ်ဆိုတဲ့ဒီစည်းကဥပဒေတော်ကိုရိုးတည်လိုက်နာမှာဖြစ်တယ်။ဒီနေရာကနေမလွတ်ပါနဲ့။မလွတ်တော့ဒီနေရာမှာအလင်းကကပ်ပေါ်နေတယ်ဆိုရင်လည်းရှုတာရှုလိုက်ပါဒီအလင်းမှာစိတ်ကိုကတ်တာ။ဘာမှမဖြစ်ဘူး။ကတ်ထားလိုက်လို့ရှိရင်ဘာဝနာစိတ်ကညှိုးစွာကပ်ပြီးဒီအလင်းမှာတည်နေနိုင်ပါတယ်နော်။ဒါကတခုနောက်တစ်ခုဒီမှာဘုန်းကြီးထပ်ပြောချင်တာကဒီနေရာမှာ ဘုရားရှင်ကလည်းသုတ်တန်တရောခံများများမှာအတ္တကဝဆရငါဘုရားရှင်ရဲ့တရားတွေကကြံစီတွေးခေါ်နေတဲ့တက်ကြီးသမားတွေသိနိုင်တဲ့တရားမျိုး အရာဌာနမျိုးမဟုတ်ဘူးဆိုအတိအကျရှင်းထားတယ်။ဘုန်းကြီးတို့နမူလာလေးတွေနည်းနည်းပြောမယ်လောကမှာမကြံစီအပ်တဲ့တရား၄မျိုးရှိပါတယ်နော်။ဗုဒ္ဓဝိတ္တယဘုရားရှင်ရဲ့အရာကိုဘယ်လိုမှသွားမကြံစီနဲ့ကြံစီရင်ဘာဖြစ်လဲ။ ။ဩမတတဘာဂီတဲ့ယူသွားနိုင်တယ်ယူသွားနိုင်။ဒီချိန်ကပေါ့ဒကာကြီးတွေတော့မိကောင်းမိပါလိမ့်မယ်။ဘုန်းကြီးတို့အင်္ဂလိပ်လက်ထက်ကမုံရွာကဇောက်ထိုးဆိုတဲ့ပုဂ္ဂိုလ်ကတပ်ပညတဉာဏ်ဆိုရှိတပ်ပညတဉာဏ်ဆိုတာရှိပါသလားဆိုပြီးတင်းစားတွေကနေထည့်ကြည့်ညာ။တပြေလုံးပုတ်ပတ်ဆုံသွားတယ်ဟုတ်တယ်မလား။မိမိက အိုးနဲ့အိမ်နဲ့အိမ်တော်ရေးဘဝကိုဘာမှစွန့်လွတ်နိုင်တဲ့လူစားမဟုတ်သေးပါဘူးအဲ့လိုပုဂ္ဂိုလ်တယောက်ကတပ်ပကျွန်းတဲ့ဉာဏ်ဆိုတာရှိမှရှိပါမလားဆိုပြီးမိဖို့ကြောင့်တည်းကနေလှန်တွေးခေါ်နေတော့ဒီဥစ္စာတက်တက်ဒါယူဖို့အကြောင်းဖြစ်တာတပ်ပကျွန်းတဲ့ဉာဏ်အရာဆိုတာမကြံစီအပ်ပါဘူးခုဒီကကြီးတွေနည်းနည်းလေးတစ်ဆင့်နားထောင်ကြည့်ပါမှာဘုန်းကြီးတို့ညကရုပ်အကြောင်းနည်းနည်းပြောခဲ့တယ်နော်ရုပ်ပရမဒီကလကလေးတွေရှိတယ် ကလတ်တစ်ခုတစ်ခုအတွင်းမှာပရိယောဘောတိသောဝါယောဝဏကဏရတ္တအစင်းနဲ့ရတ္တဩဇာစသည်ဖြင့်ရှိတယ်၈ခုရှိတယ်၉ခုရှိတယ်၁၀ခုရှိတယ်စသည်ဖြင့်ခွဲခြားစိတ်ပြပြီးကြက်တန်နဲ့ဟောတယ်။ဘေဘာသာရေးဆရာများလောကမှာဟောဘူးတာရှိတယ်။ရာဇဝင်တစ်ချောက်ကိုကြည့်စမ်းကြည့်ပါ။ဘုန်းကြီးတို့ခုရာဇဝင်ဆရာတွေရေးနေတဲ့ရာဇဝင်စာအုပ်ထဲမှာဒီလိုပုံကိုမျိုးဘယ်နှယောက်လောကမှာပေါ်ဘူးလဲ။နည်းနည်းလေးစဉ်းစားကြည့်ဒီလိုဟောကြားနိုင်တဲ့ဤစနစ်တွေကိုဘယ်လိုပုံကိုတွေကဟောနိုင်မလဲ ဘုရားရှင်နဲ့ဘုရားရှင်ရဲ့တပိဒါဘဂရိကလွတ်ရင်ဘယ်ပုဂ္ဂိုလ်မှဟောတယ်ဆိုတာဒီလိုဘုန်းကြီးတို့မှီလောက်တဲ့ခုရာဇဝင်ပေါ့အနှစ်၄၅၆တောင်အတွင်းတယောက်မှမရှိသေးပါဘူးနောက်တစ်ခုနည်းနည်းလေးတချို့ဒီအနောက်တိုင်းခရိယန်တွေကဘုန်းကြီးတို့ဗုဒ္ဓဘာသာကိုအထင်သေးတဲ့အနေအချင်းဘယ်လိုဝေဖန်ကြလဲဘုန်းကြီးတို့တက္ကတဆေးချမ်းနေမှာပေါ့အနာယောဂါဆိုတာထင်ရှားရှိတယ် အနာယောဂါကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားဆိုတာထင်ရှားရှိတယ်။အနာယောဂါရဲ့ပျောက်ကင်းခြင်းဆိုတာထင်ရှားရှိတယ်။အနာယောဂါပျောက်ကြောင်းဖြစ်တဲ့ဆေးဆိုတာထင်ရှားရှိတယ်။အဲ့ဒီ theory ကိုရှင်ကောရမကကုချထားတာပါတဲ့ဒီသစ္စာလေးပါမှာ။သူကပြောပြီ။ဒီတော့ငါဟိုတော်တော်လေးရင်တော့ရင်နာဖို့ကောင်းပါတယ်။ခုဒီမှာသွားဆရာဝန်ကြီးပါပါတယ်။သွားဆရာဝန်ကြီးကဒီမှာသွားယောဂအနာ နာကျင်နေတဲ့ယောဂါကိုလည်းသူသိတယ်ဒီနာကျင်တဲ့ယောဂါဘာကြောင့်ဖြစ်တယ်ဆိုတာလည်းသူသိတယ်နာကျင်တဲ့ယောဂါပျောက်ကင်းခြင်းကိုလည်းသူသိသိတယ်ပျောက်ကင်းတဲ့ဆေးကိုလည်းသူသိတယ်မသိဘူးလားတခါကြီးသိပါတယ်တခါကြီးသစ္စာလေးပါသိလားဒီဒီလောက်ကလေးသိုံနဲ့သစ္စာလေးပါသိမလားဒါဘုန်းကြီးပြောချင်တာဟုတ်တယ်မဟုတ်လားဒါ theory ကိုခိုးပြီးကုချထားတာပါဆိုပြီးတချို့ခရိယန်တွေကဝေဝမိစာအုပ်တွေရေးကြတယ် ဒါကြောင့်ဘုန်းကြီးတို့ဘုရားရှင်ကဲ့သို့ဒီဒုက္ခသစ္စာတရားတွေကိုယုတ်တရားတွေကိုနံတရားတွေကိုစနစ်တကျဟောတော်တဲ့ပုဂ္ဂိုလ်လောကမှာမရှိသေးပါဘူးဥမပရမဇံဒီပရမဇံမှာနံတရား34လုံးရှိတယ်ဘယ်ဘာသာရေးဆရာမှဟောတာမရှိပါဘူးဒီစိတ်တွေမှာဘယ်လိုဝိဓိစဉ်အဖြစ်ဖြစ်နေတဲ့အယံကုန်သိတဲ့အချိန်ခါမှာဘယ်လိုဝိဓိစဉ်စိတ်အစဉ်တွေဖြစ်တယ်ဘယ်စိတ်တဲ့ခဏမှာစိတ်စိတ်တွေကဘယ်နှလုံးဘယ်စိတ်တဲ့ခဏမှာစိတ်စိတ်တွေကဘယ်နှလုံး ဒါတိတိကျကျဘုရားရှင်ကဟောတာဘယ်မှာလဲဆရာမြင်ဟောမှုတော့ရှိတယ်မရှိပါဘူးနော်ဒီဒုက္ခသစ္စာတွေသမုဒိယသစ္စာကြောင့်ဖြစ်တယ်ဒါဘုရားရှင်ကတိတိကျကျဟောထားတယ်ဒီသမုဒိယသစ္စာတွေအတိဘောကထီထောင်ခဲ့တယ်ဒါတိတိကျကျဟောထားတယ်ဘယ်ပါလဲဆရာမြတ်ဒီလိုဟောတာရှိလဲမရှိပါဘူးဒီဒုက္ခသစ္စာသမုဒိယသစ္စာတို့ရဲ့ခြုံငင်းချင်းဆိုတဲ့သဘာဝဒုက္ခនិရောဓသစ္စာဆိုတာရှိတယ် ဒီဒုက္ခនិရောဓသစ္စာကိုရောင်ကြောင်းဖြစ်တဲ့မဂ္ဂင်ရှင်ပါးကျင့်တရားဆိုတာလည်းရှိတယ်ဆိုတာအတိအကျဟောထားတာဘယ်ပါလဲဆရာမြတ်ဒီလိုဟောဘူးလို့လဲမဟောဘူးပါဘူးဟုတ်တယ်မလားဘုန်းကြီးတို့ဒီယဟုလတန်ကိစီရာဟုလတန်ကိစီလို့ခေါ်တဲ့အိန္ဒိယကထင်ရှားတဲ့စာရေးဆရာကြီးတူပေါ့နော်ယဟန်တော်တစ်ပါးပါပဲသူကသစ္စာဥဒ္ဓမှာပါရေးထားလဲဆိုတော့ဘုန်းကြီးတို့ဘုရားရှင်က ကဆုံလပြည့်နေ့မှာပြိဏိမံစမယ်ဆိုရင်တဘောရဲလပြည့်နေ့မှာစပြီးကြီးညာပါတယ်ဒါအာယုတကရလွတ်တယ်လို့ခေါ်တယ်ဘယ်ပါတဲ့ခေါင်းဆောင်ဟာဒီလိုကြီးညာတာရာဇဝင်မှာရှိဘူးတလေသူကဒီမေကုံလေးမေးထားဘုန်းကြီးတို့ဘုရားရှင်ကဲ့သို့တိတိကျကျဘယ်နှစ်ဘယ်ရက်ဘယ်ချိန်ကမှငါပြပြိဋိဘံဆံမဲ့လို့ကြိုတင်ပြီးကြီးညာတဲ့ဘာသာရေးခေါင်းဆောင်ဆိုတာလောကမှာတယောက်မှမရှိခဲ့သေးပါဘူးနော်ဒါကြောင့်သူကအနာယောဂလေးသိတာနဲ့အနာယောဂအကြောင်းသိတာနဲ့အနာယောဂရဲ့ ပျောက်ကင်းမှုသိတာအနာရောဂါပျောက်ကင်းကြောင်းဆေးကိုသိတာဒီလောက်ကလေးသိတဲ့အသိဉာဏ်ကိုခိုးပြီးတော့ဘုရားရှင်ကဒီသစ္စာလေးပါးကိုဟောနေတာပါဆိုပြီးဒီလိုမဟုတ်မတရားသူတို့ကဆွဆွဲခြင်းတယ်တူညီမှုဆိုတာအများတန်းတူညီတာမဟုတ်ပါဘူးနော်ဒါဘုရားရှင်ရဲ့အရာကိုသွားပြီးကြံစီခဲ့မယ်ဆိုရင်တော့ဥမ္မတတ္တဘာဂီတဲ့ရွတ်သွသွားနိုင်တယ်နော်နောက်တစ်ခုကတော့လောကဝိတ္တယလောကအကြောင်းကိုသွားမကြံစီနဲ့ကြံစီရင်ယူသွားလိမ့်မယ်နော် အဲ့ဒါနဲ့ပတ်သက်လို့ဘုန်းကြီးဟိုရောဟိတတသုတ်တံလေးနည်းနည်းအတူချုပ်ပြီးပြောကြပါတယ်ဒီချိန်မှာရောဟိတတနတ်သားကမြတ်စွာဘုရားတန်ဆင့်သက်လာပြီးတော့မိဂုံတစ်ခုမေးတယ်လောကရဲ့အဆုံးကိုဘယ်ပုံဘယ်ဘက်ဗဏိလန်းဖြင့်ရောက်အောင်သွားရပါမလဲဆိုတဲ့ဒီမေးကိုမေးတယ်အဲ့ဒီခါမှာဘုရားရှင်ကကမဏိနနတ်ပတ္တနတ်နတ်နတ်ပတ္တဘောလောကတန်တော်ကုဒါစနာ နဇအဘတဝလောကံတံဒုက္ခအဋ္ဌိပမောစနံဆိုပြီးဒီခါတာလေးတွေဟောပေးတယ်နော်။ဘာဆိုလိုတာလဲမေးတော့လောကရဲ့အဆုံးကိုခြေကျင်သွားရုံနဲ့တော့ဘယ်တော့မှမရောက်ပါဘူးတဲ့။ဘယ်ဒုက္ခမှခြေကျင်သွားလို့လောကရဲ့အဆုံးကိုရောက်ခဲ့ဘူးတဲ့ဆိုတာမရှိပါဘူး။ဒါဖြစ်နဲ့လောကရဲ့အဆုံးကိုမရောက်ဖြစ်နဲ့လဲသန္တရာဝစီဒုက္ခမှဘယ်လိုမှမလွတ်မြောက်ပါဘူး။နောက်ဘုရားရှင်ကသစ္စာလေးပါဟောမိပါတယ်နော်။ ဒါဘုန်းကြီးပြောကျင်တဲ့အချက်ကတော့အဲ့ရောဟိတတဌာနကဘုရားရှင်ဒီလိုဖြေလိုက်တဲ့အခါမှာသူကဘာလျှောက်လဲသိမှန်တာပါပဲမြတ်စွာဘုရားတပည့်တော်ဟာအတိတ်ဘဝကရောဟိတတအမည်ရှိတဲ့ရှင်အသစ်ဖြစ်ခဲ့ဖို့ပါတယ်ဇံပင်ကြီးနေရခဲ့ဖို့တယ်တပည့်တော်ရဲ့အဘိညာဉ်တကုတ်ပြငါလောကရဲ့အဆုံးကိုရောက်အောင်သွားမယ်ဆိုပြီးတပည့်တော်သွားလိုက်တာတဲ့နှစ်ပေါင်း100ကြာတယ်သွားတဲ့နှုံးကဘလောက်မြန်တယ်လဲဆိုလို့ရှိရင် ဒီကဘာလုံးကိုပေါ့အခုဘုန်းကြီးတို့ဒီကဘာလုံးကြီးပေါ့ဒီကဘာတစ်ခုကိုသူဖြတ်ကျော်လိုက်တာမြားတစ်စင်းဖြစ်ကျွမ်းကျင်တဲ့လူကမြားကိုပြစ်ထည့်လိုက်လို့ချင်းထမ်းမြင်ကိုဖြတ်သွားတဲ့နှုံးလောက်ပဲကြာတယ်စက္ကန့်ပိုင်းလောက်ပဲကြာဒီကဘာလုံးကိုတစ်စက္ကန့်လောက်နဲ့ပြီးအောင်သူဖြတ်နိုင်တယ်နားတဲ့အချိန်အိတ်တဲ့အချိန်စားတဲ့အချိန်ဒါလေးကလွရင်ပေါ့နှစ်ပေါင်းတရာတည်းတွေတပိတော်သွားတာအဲ့လောကရဲ့အဆုံးကိုမရောက်ခဲ့ပါဘူးတဲ့ဒါကြောင့်လောကအကြောင်းကိုသွားတော့မကြံစည်နဲ့နော် ကြံစီရင်လဲကိုယ်ကညံမမီတော့ယူသွားနိုင်တယ်နော်သုံးသရမောအဖွဲ့စည်းဒီဘောင်းကဘုရားရှင်တရားတော်အရာအနန္တပဲအဆုံးပန်းချမရှိအောင်များပါတယ်နော်ဒါရင်ကိုကိုယ်ကညံမမီပဲနဲ့သွားပြီးစဉ်းစားတွေးခေါ်ပြီးအခုလိုချိန်ချင်းလျှောက်သွားနေမယ်ဆိုရင်ဒါမဖြစ်နိုင်ဘူးနောက်တစ်ခုအဋ္ဌိဝီတယောအစိန်တယောတကောအဋ္ဌိပအရာမှာသွားပြီးတော့မကြံစီနဲ့ တကောအိနိဗအရာမှာသွားကြံစီလိုက်ရင်လည်းကိုကညံမမီတော့ယူသွားနိုင်တယ်နော်နမူနာလေးတစ်ခုဘုန်းကြီးပြောမယ်တကောရှင်တွေကကောင်းကင်မှာသွားနိုင်တယ်ဒါတော့အလုံးကြားဖို့ကြမှာဘယ်လိုလုပ်သွားလဲအဘိညာဉ်တကောနဲ့သွားတယ်ဘယ်လိုလုပ်ပြီးဒီအဘိညာဉ်ကနေပြီးတော့ဒီလိုသွားတယ်ခုဥပမာကောင်းကင်ကိုသွားတော့မယ်သွားကောင်းကင်ကမှမြေကြီးဖြစ်အောင်သူ့တကောနဲ့ဖန်ဆင်းလိုက်တယ်ဒါဒိဋ္ဌံလိုက်တယ်စိတ်ရဲ့စွမ်းအားပဲ ဘေးကလူကြည့်ရင်တော့ကောင်းတယ်မဲ့သူ့အတွက်ကတော့မြေကြီးပဲမြေကြီးပေါ်သူလျှောက်သွားတာဒါပြည့်သွားတဲ့အခါမှာဖြည်းဖြည်းသွားခြင်းလို့ရှိရင်လည်းရတယ်နှစ်မြန်မြန်သွားခြင်းလည်းရတယ်မြန်မြန်သွားခြင်းအဲ့မြေကြီးကိုအကျော်ရှုပ်ပလိုက်ခီးရှင်းနေတာကိုထုံအောင်လုပ်လိုက်ထုံအောင်လုပ်လိုက်ခြေတလန်းစာဟာတကဘာလောက်ဖြစ်နိုင်တယ်ခုနကရောဟိတတရသေးတယ်လို့နမူနာလေးတစ်ခုကဘုန်းကြီးတို့ရှင်မကတ္တဗမထေမြတ်ဆိုရစို့နော်တပည့်ယဟန်နေနဲ့အတူ ရွာလေးတရွာလို့ယူဆပါတယ်အဲ့ဒီအပိုင်းကိုဆုံးခံသွားတယ်ဒါပြင်လည်းဒီဟန်တွေကသိနေတယ်သူတို့ကြောင်းတဲ့ဒီရွာရဲ့ကြားမှာမြစ်တစ်ခုရှိနေတာသိတယ်ရွာကိုချက်ချင်းရောက်သွားတယ်ဟိုမှာဆုံးခံတယ်စိုးစားကြတယ်ပြီးပြီးပြန်လာတယ်ပြန်လာတော့နေသမုံအရှင်ဖျားတပည့်တော်တို့သိတာကဒီရွာနဲ့ဒီကျောင်းရဲ့ကြားမှာဒီမြစ်တစ်ခုရှိနေတာတပည့်တော်တို့သိထားတယ်ခုအဲ့မြစ်ကဘယ်ရောက်သွားလဲရှင်ဖျားတို့ဆုံးခံတော်ကလမ်းမှာမြောင်းလေးတစ်ခုမတွေ့ဘူးလားတဲ့ တွေ့တယ်အဲ့ဒီမြောင်းလေးကိုအရှင်ဘုရားတို့မကြောက်ခဲ့ဘူးလားကြောက်ခဲ့တယ်အဲ့ဒီမြောင်းလေးဟာမြစ်ပဲတဲ့ဘာလုပ်လိုက်တယ်ခီးလုံးကိုသူကတူအောင်ရှုံလိုက်တာအဲ့ဒီတော့ဒီဥစ္စာဘယ်လိုဖြစ်နိုင်မလဲလို့ကိုကသွားမစဉ်းစားနဲ့စဉ်းစားနေရင်ယူသွားမယ်နောက်တစ်ခုအလုံးကြားဖို့ကြမယ်အင်္ဂုလိမာလာချွတ်တဲ့အခါအမေကိုတို့တို့ထိုနေ့မှတတ်တော့မယ်အမေကလည်းသူသားကိုစိတ်မချလို့လိုက်ပြီးရှာတယ် ရှာတဲ့အမေတွေ့ရင်သူတတ်တော်မယ်ဆိုတော့ဘုရားရှင်သိလို့ဘုရားရှင်ကအမေကိုမမြင်အောင်ဖန်တီးပြီးတော့ဘုရားရှင်ကိုမြင်အောင်ဖန်တီးလိုက်တယ်ဖန်တီးပြီးဘုရားရှင်ကသူ့ရှိကနေပြီးတော့ဖြည်းဖြည်းပဲသွားတာဒါပြင်းနဲ့အင်္ဂုလိမာလာကနောက်ကသူကလင်းလိုလျင်မြန်တဲ့ပုဂ္ဂိုလ်ပါအဲ့ဒီလိုလင်းလိုလျင်မြန်နေတဲ့ပုဂ္ဂိုလ်ကခုခေတ်အပြောနဲ့ပြောရင်တော့တဏှာကြီးမိုင်80မိုင်တရားနှုံးလုံးနဲ့တိုက်လာတဲ့လေမျိုးအဲ့လောက်အထိလျင်မြန်မြန်ပြေးနိုင်တဲ့လူကဘုရားနောက်ကလိုက်လို့မမှီဘူး မမိရဘယ်လိုလုပ်လဲဘုရားရှင်ကမြေကျောကိုသူကရှင်နေတဲ့မြေကျောကိုတော်လို့လည်းလမ်းတလန်းကအများကြီးသွားတယ်အင်္ဂလိမာနပြင်းနေတဲ့မြေကျောကိုတော်နေတာကိုရှည်အောင်လုပ်ပေးလိုက်ဒါတကိုးရပဲဒီဥစ္စာကိုသွားပြတော့မကြံစည်နဲ့နော်ကြံစည်ရင်တော့မလွယ်ဘူးအလုံးကိုကြားဘူးကြားလိမ့်မယ်ခရစ်တော်ရေပေါ်မှာရှောက်နိုင်တယ်ပြောတယ်ဒါကသူဒီဘက်ကရလာတဲ့ဤစနစ်ပဲဒီဘက်ကသူသွားပြီးလေးလာလို့ဒါနောက်ပိုင်းသူတေသနာ အရာရှိသူတေသနာပုဂ္ဂိုလ်တွေရဲ့ပြောပြချက်အရာဒီတော့ဒီမြစ်ကိုသွားတဲ့အခါမှာသူကမြစ်ပေါ်ကိုလျှောက်သွားတယ်။ဘာလို့လဲဒီမြစ်ကိုသူကရေကိုမြေဖြစ်အောင်သူကတကိုးတယ်ဖန်ဆင်းလိုက်တာ။ဒါဖြစ်နိုင်ပါမလားလို့သွားတော့မတွေးနဲ့နော်။အဲ့ဒါဖြစ်နိုင်ပါမလားလို့တွေးခဲ့လို့ရှင်းရင်တော့ကိုကလက်တွေကျင့်ကြည့်ပါလက်တွေမကျင့်မနိုင်ဘဲနဲ့သွားပြန်မယုံဘူးဘာညာလောက်ခဲ့ရင်တော့ကိုကတဖြည်းဖြည်းရုပ်သွားနိုင်တယ်နော်။ နောက်တစ်ခုကတော့ကာမဝိတယောအစင်တယောကံရဲ့အကျိုးတရားဆိုတာသူမစင်စားနဲ့ကိုယ်ကညံမမိနိုင်ဘူးကိုမိမိခန္ဓာကိုယ်လေးတောင်မှအတိတ်ကဘယ်လိုအကြောင်းတရားတွေကြောင့်ဒီမှာဒီခန္ဓာ၅ပါးရရှိပါတယ်ဆိုတာကိုသိတဲ့ပုဂ္ဂိုလ်တော်တော်လေးနည်းပါတယ်နော် မသိတဲ့ပုဂ္ဂိုလ်တွေကပဲများကြတယ်အလားတူပဲအတိတ်အဆက်ဆက်အနာဂတ်အဆက်ဆက်အကြောင်းတရားတွေထင်ရှားဖြစ်လို့အကျိုးတရားတွေထင်ရှားဖြစ်ပုံကိုမိမိကစဉ်းစားတွေးခေါ်ယုံနဲ့ ယ်လိုမှမရနိုင်ဘူးဒါကြောင့်မြတ်စွာဘုရားကဒီပရိစ္ဆေသမုပ္ပါဒေသနာတော်နဲ့ပတ်သက်ပြီးတော့ဘလောက်အထိခက်ခဲတယ်ဆိုတာကိုဟောတဲ့နေရာမှာအတ္တကဝဆရောပန္တိတဝေရဏီယပညာရှိတဲ့သူတော်ကောင်းတွေသာသိနိုင်တဲ့တက်ကီသမကျန်စီစိတ်ကူးနေတဲ့ပုဂ္ဂိုလ်တွေသိနိုင်တဲ့အရာမျိုးမဟုတ်ဘူးဘလောက်ထိခက်ခဲတယ်ဆိုလို့ရှိရင်မုံကြီးစီလေးတစ်စီးကိုမြင့်မွန်တောင်အောင်မှာဖုံးဖိထားတယ်အဲ့ဒီမုံကြီးစီလေးကိုတွေ့အောင်ရှာရတတ်တယ်ပို့ပြီးတော့ ခက်ခဲတယ်ဆိုပြီးတော့ဒီလောက်အထိမြတ်စွာဘုရားကဟောထားတယ်နော်အဲ့ဒီလိုကံကံရဲ့အကျိုးတွေကိုတော့ပြီးစဉ်းစားတွေးခေါ်နေမှဆိုရင်စဉ်းစားတွေးခေါ်နေရင်လည်းဘယ်လို့မှမရနိုင်ဘူးဒါ။ဩမာတတဘာကင်းရွတ်သွတဲ့အဖြစ်တို့ရောက်သွားနိုင်တယ်။ဟုတ်တယ်မလား။ကိုယ်လည်းဒီတိုင်းပဲဒီမှာကြည့်မိတွေလင်းနေ။ဘာကြောင့်လင်းလဲ။ဟိုမှာဂျင်နရေတာခေါ်တဲ့လျှက်စစ်ဆက်ရှိနေတယ်။အဲ့ဒီကနေပြီးတော့လျှက်စစ်ကြိုးကလွှဲထားတယ် လျှက်စစ်ကျိုးတဲ့ကနေလျှောက်လာပြီးတော့ဒီမှာအလင်းရောင်ပေါ်လာတယ်အဲ့ဒီလျှက်စစ်ကျိုးကိုတွားကြည့်အဲ့ဒီလျှက်စစ်ကျိုးထဲမှာဒီမီးရှိတယ်ဆိုတော့မြင်ရလားကိုညာကမမီးဘူးမြင်နိုင်တဲ့စွမ်းအားမရှိဘူးဒါပြည့်နဲ့ဒီမှာအလင်းရောင်တော့မရှိဘူးလားရှိအဲ့ဒီအလင်းရောင်ဆိုတာဘာလဲယုတ်ကလတိရဲ့အပေါင်းစုပါအဲ့ဒီကလတ်တင်မှာတည်ရှိတဲ့ဝဏ္ဏဒယူပါယုံရဲ့တောက်ပနေတဲ့သဘောပဲဒီတောက်ပမှုကဟိုဘက်ကစိတ်ရဲ့စွမ်းအင်အပေါ်မှာမူတည်ပြီးတောက်ပတာပါ ုန်းကြီးတို့နိုင်ငံကတော့ခရမ်းညင်သီးပေါ့ဟုတ်တယ်မလားဆက်ကစွန့်ရင်မကောင်းပဲစွန့်ရင်မကောင်းတော့ခရမ်းညင်သီးပဲဒီမှာကျတော့စွန့်ရင်ကသိကောင်းတဲ့ဆက်ဖြစ်နေတော့ဘာဖြစ်လဲသိတော့တယ်ဟုတ်တယ်မလားအဲ့ဒီစွန့်ရင်ဟာဘယ်လိုနေလဲအဲ့ကျိုးထဲမှာသွားရှာကြည့်တွေ့ပါမလားမတွေ့တာနဲ့မရှိဘူးလို့ပြောရင်ကိုကအယူဖြစ်မနေဘူးလားခုလည်းဒီတိုင်းပဲစိတ်ရဲ့စွန့်အားပဲနော်စိတ်ရဲ့စွန့်အားကြောင့်ဒီနမိတ်ကပေါ်လာပြီးပေါ်လာတဲ့အချိန်ခါမှာ ဒီနမိတ်ကိုရှိုံနဲ့ဒီလေလေးကိုရှုရင်ဒီဇံရဆိုတော့ဟုတ်မဟုတ်ပါမလားလို့တရားတရားကယုံကြည်ချက်တွေကအာမကောင်းခဲ့ဘူးဆိုရင်တရားနဲ့ပညာကမညီမျှအောင်တရားနဲ့ပညာနမိတ်ကိုလည်းထိုးထွင်းသိတဲ့ပညာရှိရမယ်ယုံကြည်ချက်တရားတရားကလည်းရှိရမယ်ဒီတရားနဲ့ပညာညီမျှနေရမယ်နောက်တစ်ခုဝရိယနဲ့တမာတိညီမျှရမယ်အထုတ်တဲ့လုံလဝရိယကယော်ရဲနေတယ်တမာတိကသိအကောင်းနေရင်လည်းဘာဖြစ်လဲ ပြင်းကြီးတဲ့ဘက်ကိုရန်လဲသွားတတ်တယ်တနည်းတချို့မှာတော့ဘဝင်ကြကြနေတတ်တယ်တခါဝရိယကသိလွန်ကဲနေတဲ့တမရိကယောနေနေရင်လေဥဒိစ္စစိတ်ပြန်လွင်မဲ့ဘက်ကိုရောက်သွားတတ်တယ်အဲ့ဒါကြောင့်ဒီဝရိယနဲ့တမာတိကလည်းညီမျှနေရမယ်ဗရာနဲ့ပညာကလည်းညီမျှရမယ်တတိကတော့အဲ့ဒီနှစ်ခုလုံးကိုထိမ့်သိနေ ဟင်းလျာဟူသည်မြမှာစားကိုအလိုရှိအပ်တယ်လို့ပဲနော်ဒီတတိကနှစ်ဖက်လုံးပေါ့တရားပညာအုပ်စုမှာလည်းလိုအပ်တယ်ဝရိယနဲ့တမာတိညီမြရေးတရားနဲ့ပညာညီမြရေးနှစ်ဖက်လုံးမှာအကုန်လုံးလိုအပ်နေပါတယ်တတိကတော့အများနဲ့လိုအပ်တယ်နော်ဒါကအိန္ဒြေ၅ပါးအကဲမိမိတို့ကအခုလိုဓကမထအထုတ်တယ်တန်ကြီးလေးမှအထုတ်တယ်အထုတ်လိုက်တဲ့အချိန်ခါမှာဒီကလကလေးတွေမြင်နေဆိုတာဟုတ်မဟုတ်ပါမလားဟောဒီလိုဖြစ်လာတယ် တန်တရားတွေကတရားတရားကယုံနေနေတယ်နော်ညကအမျိုးသမီးလေးတို့ကသူရုပ်ကလခဲရည်မြင်တဲ့အကြောင်းလာလျှောက်တော့ဘုန်းကြီးကဝမ်းသာပါတယ်နော်သူကပါရမီရှိတဲ့သူတော်ကောင်းတွေကလွယ်လွယ်လေးနဲ့သူတို့တွေ့တတ်တယ်ဒါပြင်ရှေ့ဆက်ပြီးဘာလို့မှမသိဘူးဘာကြောင့်လဲအကြောင်းကတော့ဒီလိုပါဘုန်းကြီးတာဟိုသူမြတ်ကမ္မထန်ကြီးပုတ်ခတ်တာတော့မဟုတ်ပါဘူးဘုန်းကြီးတပည့်လေးလည်းအဲ့ဒီဌာနမှာသွားအထုတ်ဖို့တဲ့တပည့်လေးတယောက်ရှိပါတယ်ရှိလိုက်တော့သူတို့နီးလန့်အရာအထုတ်လိုက်တဲ့အချိန်ကပါတစ်ချိန်ရုပ်ကလခဲရည်သွားတွေ့ပြီး တွေးလိုက်တဲ့အချိန်ကမှဒီယုတ်ကလခေရီရဲ့ပေါ်ရာပြောက်တာကြည့်ပြီးတော့သူကဖြစ်ပြအရှုခိုင်းတယ်အဲ့ဒါဘင်္ဂညာရောက်နေပြီဆိုပြီးသူကဆရာကပြောတယ်တဲ့လမ်းကဘယ်လိုဖြစ်သွားလဲဆိုတော့ဘင်္ဂညာရောက်နေပြီဆိုတော့ယောဂီပုဂ္ဂိုလ်ကဝမ်းသာပြီးတော့သူကဆက်ပြီးဓာရီကိုဖြစ်ပြပဲရှုတဲ့ရှုလိုက်တဲ့အချိန်ကကြတော့ဘုန်းကြီးတို့ဝိပဿနာဆိုတာကအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးတော့ရှုတဲ့ဝိပဿနာဉာဏ်ဆိုတာကပရမတ္ထဓာတ်သားကိုရှုမှသူက အကျိတ်ချေခန့်တယ်အရှုခန့်တယ်ခုကကလတ်ကိုဓာတ်ခွဲတော့ပရမတ္ထဓာတ်လာရမယ်ဒါပေမဲ့ကလတ်ဓာတ်ခွဲပုံဓာတ်ခွဲနည်းလည်းမသိဘူးဘာကြောင့်လဲငကိုတက်ကဓကမထံကိုရှုတာမဟုတ်ဘူးသူတို့နည်းလမ်းအရာရှုလိုက်တဲ့အခါမှာပါရမီရောလျောဆိုအတိတ်ကပါရမီကအားကောင်းနေတဲ့ပုဂ္ဂိုလ်ဖြစ်တော့သူကဒီကလတ်ကလေးတွေသွားတွေ့တာပဲပဲရင်ညွှန်ကြတယ်လို့ဒီကုလုံးမှာကလတ်တီအမုံနေဖြစ်နေတာသူကတော့သွားတွေ့ပြီတွေ့ပြီးတော့ရှေ့ဆက်ဘာလို့ရမလဲဆိုတော့မသိဘူးသို့တော့သူတို့နီးကတော့ဖြစ်ပြအရှုခိုင်းတယ် ဖြစ်ပြရှုခိုင်းတဲ့အနိစ္စဒုက္ခအနတ္တရှုခိုင်းလိုက်တော့ရှုပြီးရှုလိုက်တဲ့အခါကျတော့ပရမတ်မဟုတ်တဲ့အတွက်ပညာတို့မြည်ဒီမှာဝိပဿနာဉာဏ်နဲ့သွားပြီးကြိတ်ချီလိုက်ရင်အကြိတ်ချီမခံဘူးမခံတဲ့အခါကျတော့တဖြည်းဖြည်းကလတ်တွေကပပပပပြီးတော့အဖြူပြင်ဖြစ်သွားတယ်အဖြူပြင်ဖြစ်သွားပြီဆိုရင်ဒါသူတို့ကဘာပြောလဲရုပ်ချုပ်ပြီဟောရုပ်ချုပ်သွားပြီတဲ့ခက်ပုံကခက်ပုံကနော်အဲ့ဒီအဖြူပြင်မှာစိတ်ကိုညင်အောင်ကတ်လိုက်တယ် ကတ်လိုက်ပြီးစိတ်ကလေးကိုလျှော့ချလိုက်တော့ကြောက်ခနဲ့ဆိုပွင်ကကြသွားအဲ့ဒါနန်ချုပ်တာပဲဒီတော့ယုတ်ယုတ်ပရမတ်တရားနံပရမတ်တရားဆိုတဲ့ဒုက္ခသစ္စာလည်းမသိသေးဘူးပရိစ္ဆေသမုပ္ပါလည်းလုံးလုံးမရှုသေးဘူးသမုဒိယသစ္စာအမြင်ရတဲ့ပရိစ္ဆေသမုပ္ပါလည်းလုံးလုံးမရှုဘူးဒီအကြောင်းတရားတွေကိုလုံးလုံးမရှုတဲ့အတွက်အကြောင်းတရားတွေလည်းကဒီဒုက္ခသစ္စာဖြစ်တဲ့ယုတ်နာတွေကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာ၃တန်တည်ပြီး အစီအစဉ်တကြအမထုတ်တတ်သေးဘူးမသိသေးဘူးမသိတဲ့ပုဂ္ဂိုလ်တန်တော်မှာဆက်စိရုပ်တည်နဲ့ချုပ်သွားပြီဆိုတော့ဒါတကယ်နိဗ္ဗာန်ဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးเนาะဒါကြောင့်နည်းနည်းဒီနေရာမှာသူကလုပ်ငန်းခွင်ပိုင်းမှာတော့စဉ်းစားတွေးခေါ်ရုံနဲ့ကတော့နားလည်ဖို့သိမလွယ်ဘူးအဲဒါကြောင့်ခုဒီညကဘုန်းကြီးပြောခဲ့တဲ့အတိုင်းယုတ်ကမထံကိုရှုတော့မဲ့ပုဂ္ဂိုလ်ကဘာကိုသာစရှုရမလဲဓကမထံအကျဉ်းဤ ဓကမထအကျဉ်ဤဒီနှစ်နည်းမှာမိမိနှိမ့်ချိုက်တဲ့နီလန်းနဲ့ရွေးချယ်ပြီးရှုရမှာဖြစ်တယ်။ဒါကဘုရားကပေးထားတဲ့နီးပဲ။ဒီနီလန်းကိုအသုံးမိမှုပဲကိုကြိုက်တဲ့နီးစနစ်နဲ့ကိုယ့်ဟာကိုယ်ရှုလိုက်တဲ့အခါကျတော့ကလန့်လည်းတွေ့ကောကလန့်တစ်ခုမှရှိတဲ့ဓလေးပါလည်းမရှုတတ်ဘူးမသိသိတတ်ဘူးမသိသိတတ်တော့ပရမတ်နဲ့မရောက်တော့ပရမတ်နဲ့မရောက်တဲ့ပုဂ္ဂိုလ်ကဒုက္ခသစ္စာကိုမှဟုတ်တိုင်းမှဆိုမသိသေးတဲ့ပုဂ္ဂိုလ်တို့ကဒီနိဗ္ဗာန်ကိုမျက်မှောက်ပြုလို့ဖြစ်နိုင်ပါမလား။ သန္တရာဝဆင်းရဲဒုက္ခအဆုံးအပိုင်းခြားဖြစ်တဲ့ဒီနိဗ္ဗာန်ကိုရောက်နိုင်မလားမရောက်နိုင်ဘူးဒါကိုတတိရှိဖို့လိုတယ်ဒါကြောင့်ဒီယုတ်ကလကလေးတွေဟာရှုလို့ရတယ်ဒီယုတ်ကလတစ်ခုတစ်ခုမှာတည်ရှိနေတဲ့ပထဝီယဘောတေဇောဝါယောအစင်းနာညတာဩဇာစတဲ့ဒီသဘောတရားလေးတွေဟာတကယ်လက်တွေ့ရှုလို့ရပါတယ်ဆိုတဲ့ယုံကြည်ချက်တရားတရားရှိဖို့လိုတယ်အဲ့ဒီတရားအပြင်နောက်ထပ်ပညာ ပညာကဒီဓာတ်လေးပါးလည်းသိတယ်ကလတ်တစ်ခုတို့မှတည်ရှိတဲ့ဓာတ်လေးပါးလည်းသိတယ်အစင်းနံရတာဩဇာတွေလည်းသိတယ်ဒီလိုပညာကလည်းရှိရမယ်ယုံကြည်ချက်ကလည်းရှိရဒီသရနဲ့ပညာကညီမျှနေရနောက်တစ်ခုဝရိယဒီလိုသိအောင်ကြိုးစားအထောက်တဲ့လုံလဝရိယရှိရမယ်ဒီလုံလဝရိယကဘာဝရိယလဲလို့မေးတော့မဖြစ်ပေါ်သေးတဲ့အကုသိုလ်တွေကိုမဖြစ်အောင်ဖြစ်ပေါ်ပြီးတဲ့အကုသိုလ်ကိုပယ်နိုင်အောင်မဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်ပေါ်လာအောင်ဖြစ်ပေါ်ပြီးတဲ့ကုသိုလ်တရားတွေတိုင်းတဲ့အလွန်တိုးပွားအောင်ကြိုးစားနေတဲ့ဝရိယဘယ်လိုကုသိုလ်လဲ ဒီဝိပဿနာကုသိုလ်တွေဖြစ်လာရင်မဖြစ်သေးတဲ့ဒီမဲ့ကုသိုလ်ဖြစ်တော့မယ်ဒီဝိပဿနာကုသိုလ်မှမှန်မှန်ကန်ကန်မဖြစ်ရင်ဒီမဲ့ကုသိုလ်မဖြစ်ဘူးဒီဝိပဿနာနဲ့ဒီမဲ့တွေကမဖြစ်ပေါ်သေးတဲ့အကုသိုလ်ကိုမဖြစ်အောင်ဖြစ်ပြီးတဲ့အကုသိုလ်ကိုပယ်နှဲအောင်ကျင့်နေတဲ့တရားတွေဖြစ်တယ်အဲဒီတော့ဒီဝိပဿနာဉာဏ်တွေကပယ်မှာဖြစ်တယ်ဝိပဿနာဉာဏ်တွေကဒီတိုင်းကအဖြစ်ဒီကိလေသာတွေကိုပယ်မယ်အရိယမဉ္ဇဉ်ကအကျွမ်းကြံမရှိဂုံစင်အောင်ပယ်မှာဖြစ်တယ် ပင်မဖြစ်တော့ခုလိုကျင့်နေခြင်းသည်သမထကိုကျင့်နေခြင်းဝိပဿနာဘာဝနာကိုကျင့်နေခြင်းသည်မဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်ကျင့်နေတာလည်းမြည်တယ်ဖြစ်ပြီးတဲ့အကုသိုလ်ကိုပယ်နိုင်အောင်ကျင့်နေတာလည်းမြည်တယ်မဖြစ်ပေါ်သေးတဲ့ကုသိုလ်တရားတွေဖြစ်ပေါ်လာအောင်ကျင့်နေတာလည်းမြည်တယ်ဖြစ်ပေါ်ပြီးတဲ့ကုသိုလ်တရားတွေတိုးပေါ်အောင်ကြိုးစားနေတာလည်းမြည်ပါတယ်နော်ဒါကြောင့်ဒီဝရိယနဲ့သမာဓိကညီမျှဖို့လိုတယ် မိမိကဒီကလတ်တစ်ခုကိုဖမ်းပြီးစိုက်ပြီးရှုလိုက်တဲ့အခါဒီကလတ်တစ်ခုမှာတည်ရှိနေတဲ့ပထဝီယဘောတိသောဝါယောအစင်းနာရတာဩဇာစတဲ့ဒီသဘောတရားလေးတွေကိုထိုးထွင်းသိရင်ဒီသိနေတဲ့ဒီအာယုံအပေါ်မှာတတိကထိမ့်ပြီးတော့ခုနကဝရိယကသိအောင်ကြိုးစားအထုတ်နေတယ်။တမာတိကလည်းဒီယုတ်တရားတွေအပေါ်၌တည်ကြည်မှုရှိနေရမယ်။ဧကခန္ဓာအာယုံတစ်ခုပေါ်မှာကြာရောက်နေရမယ်။အဲဒီလိုမကြခဲ့ဘူးဆိုရင်တော့စိတ်က ဟိုရောက်လဲဒီရောက်လဲပေါ့လေအိမ်ရောက်လဲဘယ်ရောက်လဲညာရောက်လဲအဲ့လိုရောက်နေရောက်နေမယ်ဆိုလို့ရှိရင်တော့သူကသရဏနဲ့ပညာဝရိယနဲ့သမာဓိကညီမျှမှုမရှိတဲ့အတွက်ရှေ့ကိုတက်လို့ရပါမလားမရနိုင်ဘူးဒါကြောင့်တကယ်သိချင်ရင်တော့ဒကာကြီးတွေဘာလုပ်ရမလဲတကယ်လက်တွေ့ကျင့်ဖို့ဝိပဿနာဉာဏ်ဉာဏ်ရဖို့ဒါနိက္ခမပါနော် ဝိပဿနာဉာဏ်ဉာဏ်ဉာဏ်အောင်ကျင့်ဖို့တော့လိုတယ်အဲမိဘကြောင့်လည်းကနေကုန်းအော်နေမယ်ဆိုရင်တော့ဖြစ်နိုင်ပါမလားဘုန်းကြီးငယ်စဉ်ကပေါ့လေနာမည်ကျော်ဖြစ်တဲ့ဓမ္မဂရိကဝိဇောရိယဆရာတော်ဆိုတာစကိုင်းမှာသတင်းသုံးပါတယ်သူကတော့မူလကတော့မတိုင်းကြောင်းသားပဲဆရာတော်ကြီးကတရားဟောကောင်းတော့သူ့ခွေထဲမှာဘုန်းကြီးကတခါတရားနိုင်နေကြားလိုက်တယ်သူကဘာပြောလဲ ရှေ့တုန်းကဒေါက်တာကိုရောကြီးတစ်ပါးကစာကျက်ပြီးတော့သူအဘုဒ္ဓဝင်ကိုအလှတစ်ခုမှဟောတယ်ဟောလိုက်တဲ့အချိန်ခါကျတော့ကျက်ထားတဲ့စာမေ့သွားတယ်မေ့သွားတဲ့ခါကျတော့သူကဘယ်လိုဖြစ်နေလဲဆိုတော့မောင်ဆန်နဲ့မြင်းမြင်းနဲ့မောင်ဆန်မောင်ဆန်နဲ့မြင်းမတ်တန်တွင်ရှေ့သူကဆက်မေ့သွားပြန်မင်းဒီတော့ဒီဥစ္စာမောင်ဆန်နဲ့မြင်းမြင်းနဲ့မောင်ဆန်မောင်ဆန်နဲ့မြင်းမတ်တန်တွင်အဲ့ဒီလိုပဲဖြစ်နေ ဒါနဲ့ဘေးကဘုန်းကြီးတစ်ပါးကနေပြီးတော့ဩမန္တန်တွင်ကနေထွက်ပြီးအနောမတန်ကန်းရောက်အောင်သွားလိုက်ပါတော့လားမန္တန်တွင်ကထွက်လို့မရဖြစ်နေတယ်ဘာဖြစ်လို့လဲခန္ဓာကမြင်းကကတ်နေလို့မန္တန်တွင်ကထွက်လို့မရဖြစ်ခုလည်းဒီလိုပဲဒကာကြီးတွေကခုနကမိမိုးကြောင့်တဲ့ကနေမထွက်နိုင်ဘဲနဲ့ကတော့ဘယ်နဲ့တော့ရပါမလားမဖြစ်နိုင်ဘူးเนาะကန္တကကကတ်ကတ်နေတာเนาะကန္တကမြင့်ကကတ်နေတော့မိမိုးကြောင့်ကမထွက်နိုင်ဘဲနဲ့ဆိုရင်တော့ဒီတရားတွေသိဖို့ဆိုတာက တော်တော်လေးတော့ခက်ပါတယ်နော်တကယ်လက်တွေ့ကျင့်ရမှာအဲ့ဒါကြောင့်ဒီလိုကျင့်တဲ့အပိုင်းမှာတရားနဲ့ပညာနှစ်ခုညီမျှဖို့လိုတယ်ဝရိယနဲ့သမာဓိညီမျှဖို့လည်းလိုတယ်နောက်တစ်ခုဘုဇင်ခုနှစ်ပါးအကြောင်းလည်းနည်းနည်းပေါင်းပြီးပြောလိုက်မယ်ဘုဇင်ကဆိုတာဘောဓိအင်္ဂဘောဓိဘောဓိလို့ခေါ်ဆိုအပ်တဲ့အရိယာမဉ္ဇဉ်ရဲ့အကြောင်းတရားအင်္ဂအစိမ့်ပိုင်းကြီးပဲမဉ္ဇဉ်ရဖို့ရအကြောင်းအင်္ဂအကျအစိမ့်ပိုင်းလေးတွေပဲအဲ့ဒီမှာ တတိတန်ဖိုးစဉ်အလုံးသိတယ်တတိရဲ့အာယုံကကာယဝေဒနာစိတ်ဓာတ်ဓမ္မခေါ်တဲ့ယုံနာဓမ္မသင်္ခါရတရားတွေပဲနော်နောက်အကြောင်းတရားတွေအကြောင်းတရားတွေကတော့ဒီယုံနာဓမ္မသင်္ခါရတရားတွေရဲ့အနိစ္စဒုက္ခအနတ္တအချင်းအရာတွေပဲဒါတွေကိုအမှတ်ရနေတယ်ဒါကတတိတန်ဖိုးစဉ်ဓမ္မဝိဇ္ဇာဆိုတာကဒီကာယဝေဒနာစိတ်ဓာတ်ဓမ္မအမြင်ရနေတဲ့ယုံနာဓမ္မသင်္ခါရတရားတွေကိုထိုးထွင်းသိတဲ့သဘောဒါကဒီဝိပဿနာပိုင်းမှာနော် သမထပိုင်းမှာကြတော့ဘုန်းကြီးတို့တတိကခုနကအာနာပါနပဲဆိုကြဆိုကြည်လင်တောက်ပါနေတဲ့အာနာပါနပြိပါကနမိတ်အာယုံကိုအမှတ်ရနေတဲ့သဘောကတတိဒီကြည်လင်တောက်ပါနေတဲ့အာနာပါနပြိပါကနမိတ်ကိုထိုးထွင်းသိနေတဲ့သဘောကဓမ္မဝိစီယသံဖို့စဉ်ပဲဒီကြည်လင်တောက်ပါနေတဲ့အာနာပါနပြိပါကနမိတ်ကိုသိအောင်တော့မဟုတ်ဒီပြိပါကနမိတ်ထဲမှာဘာဝနာစိတ်ကိုညင်ဝတ်စွာကပ်ပြီးတည်နေအောင်ကြိုးစားအထောက်နေတဲ့သဘောကဝရိယသံဖို့စဉ် ဒီလိုစိတ်ကညင်ဝတ်စွာကပ်ပြီးတည်လိုက်တဲ့အခါမှာ နှစ်သက်ဝမ်းမြောက်မှုပီတိတွေဖြစ်ပေါ်လာတယ်။အဲ့ဒီပီတိကပီတိသံဘောစဉ်နှစ်သက်ဝမ်းမြောက်တဲ့ပီတိတွေဖြစ်လာပြီးစိတ်ကလည်းညင်ဝတ်လာပြီးဆိုရင်တော့ပတ္တတိငြိမ်းအေးတဲ့သဘောတရားလေးတွေပေါ်လာတယ်။ဒီငြိမ်းအေးတဲ့သဘောတရားကပတ္တတိသံဘောစဉ်စိတ်ကဒီကြည်လင်တောက်ပနေတဲ့အာနာပါနပရိဘာကနမိတ်မှာညင်ဝတ်စွာကပ်ပြီးတည်နေတာကသမာဓိသံဘောစဉ် အဲ့ဒီလိုညင်ဝတ်စွာကပ်ပြီးတည်နေတဲ့အချိန်ခါမှာကြောင်းကြမှု တောင့်တမှုမရှိပဲအငြင်းအမျှလစ်လွတ်ရှုပြီးတော့တတိချာချာရှုနိုင်တဲ့သဘောလေးကဥပက္ခတံဘောစေဒီဥပက္ခကဥပက္ခဝေဒနာမဟုတ်ပါဘူးနော်သူကစိတ်ကိုအလဲအလတ်အငြင်းအမျှအာယုံပေါ်မှာကြကြနန္ဒထားနိုင်တဲ့စွမ်းအားလေးပဲအဲ့ဒီဥပက္ခတံဘောစဉ်ကအမြဲတမ်းအရေးကြီးပါတယ်နော်အဲ့ဒီဘုဇင်ခုနှစ်ပါးကိုညီမြအောင်ကျင့်ရမှာဖြစ်တယ် အဲ့ဒါညီမျှတဲ့အခါမှာဒီဘုဇဉ်ခုနှစ်ပါးကိုခွဲရန်ချလိုက်တဲ့အုပ်စုကနှစ်ဖက်ဖြစ်နေတယ်ဓမ္မဝိဇ္ဇာတန်ဖိုးစဉ်ဝရိယတန်ဖိုးစဉ်ပိဋိတန်ဖိုးစဉ်ဒါကတအုပ်စုပတ္တိတန်ဖိုးစဉ်တမာတိတန်ဖိုးစဉ်ဥပ္ပခတန်ဖိုးစဉ်ဒီကတအုပ်စုနှစ်အုပ်စုရှိတဲ့အခါမှာစိတ်တွေကတိတ်ပြန့်လွင့်နေတယ်အာယုံပေါ်မှာလှမ်းပြီးရှုလိုက်တဲ့အခါငြိမ်ဝတ်စွာကပ်ပြီးမတည်နေဘူးခဏခဏထွက်နေတယ် ထွက်နေတယ်ဆိုလို့ရှိရင်တော့ဓမ္မဥစ္စာတန်ဖိုးစဉ်ဝရိယတန်ဖိုးစဉ်ပိဋိတန်ဖိုးစဉ်တွေကအကောင်းနေတယ်ဒါဒီကြည်လင်တောက်ပါတဲ့နမိတ်ကိုရှုတဲ့အပိုင်းမှာအဲ့ဒီအခါမှာဓမ္မဥစ္စာတန်ဖိုးစဉ်ဝရိယတန်ဖိုးစဉ်ပိဋိတန်ဖိုးစဉ်တို့ကိုစွစွဆိုင်ဆိုင်မြင့်တင်မပေးပါနဲ့ပတ္တိတန်ဖိုးစဉ်သမာဓိတန်ဖိုးစဉ်ဥပက္ခတန်ဖိုးစဉ်ဒီသုံးခုကိုပွားပြရတယ်စိတ်ဓာတ်တွေကတိတ်တက်ကြွပြီးတုံ့လှုပ်နေပြီဆိုရင် စိတ်ဓာတ်ကိုနှိပ်ကွက်ပေးရတယ်။ဘာနဲ့နှိပ်ကွက်မလဲ။ပတ္တိဖြစ်အောင်၊ဓမ္မာတိဖြစ်အောင်၊ဥပက္ခဖြစ်အောင်လေ့ကျင့်ပေးရတယ်။လေ့ကျင့်တော့ဘယ်လိုလေ့ကျင့်မလဲဆိုတော့ဒီတအားကြီးထုတ်ပြီးမဆိုင်တဲ့ဒီနမိတ်ပေါ်မှာစိတ်ကိုတိတ်တအားတင်းပြီးထုတ်ဆိုင်လိုက်ရင်ပြန့်လွင့်နေ။နည်းနည်းလေးစိတ်ကိုခါချော့ချော့လေးထားပြီးတော့အငြိအမျက်စိတ်ကိုငြိမ်နေအောင်သာကတ်ထားလိုက်။အဲဒီခါဆိုရင်ပတ္တိဓမ္မာတိဥပက္ခတိကအားကောင်းလာမယ်။အားကောင်းလာလို့ရှိရင်ခုနက ဓမ္မဝိဇ္ဇာတန်ဖိုးစဉ်ဝိရိယတန်ဖိုးစဉ်ပရိတန်ဖိုးစဉ်ကြီးနဲ့ညီသွားအောင်ညှိပြီးတော့သေချာရှုရတယ်။အဲဒီလိုရှုလိုက်တဲ့အခါမှာတတိကတော့နှစ်ဖက်လုံးကိုသူကထိမ့်ပေးတယ်။တတိကအမြဲရှိနေရမယ်အားကောင်းနေရမယ်။ကိုယ်စိတ်ကထွက်ထတဲ့ဒီတတိကဖမ်းပြီးတော့မထွက်အောင်ဒါပေးရမယ်။တတိကတကယ်ဆောင်မယ်နော်။အဲဒီတော့ဒီတကယ်ဆောင်ကနေပြီးတော့အပြင်ထွက်မဲ့လူတွေကိုမထွက်အောင်အထက်ဝင်မဲ့လူတွေကိုမဝင်အောင်ဒါလှမ်းပြီးတားသလိုတတိကဒီကတကယ်ပေါက်အနေနဲ့နှစ်ဖက်လုံးမှာဒီ အကုသိုလ်တရားတွေမဝင်အောင်အမြဲတမ်းစောင့်စည်းပေးနေရမယ်အကယ်၍ဒီဓကမတန်ရှုတဲ့အပိုင်းမှာလည်းဒီတိုင်းပဲယုတ်ကလခရေကိုမမြင်ခင်မှာတော့၎င်းယုတ်ကလတွေကိုမြင်တဲ့အပိုင်းမှာတော့၎င်းဒီယုတ်ကလကြီးမှာတည်ရှိနေတဲ့ယုတ်ပရမသဘောတရားတွေကိုထိုးထွင်းသိနေတဲ့သဘောကဓမ္မဝိဆယတန်ဖိုးစဉ်အမှတ်ရနေတဲ့သဘောကတတိတန်ဖိုးစဉ်သိအောင်ကြိုးစားအထုတ်ဒီယုတ်ကလမှာရှိတဲ့ယုတ်ပရမသဘောတရားတွေကိုသိအောင်ကြိုးစားအထုတ်နေတဲ့သဘောက ဝရိယတန်ဖိုးစဉ်ဒီလိုသိလိုက်တဲ့အချိန်ခါမှာဝင်းနေမလားဝမ်းသာမလားဝမ်းသာတယ်ပီတိပတ္တိလေးတွေဖြစ်တတ်ပါတယ်ဒီပီတိကပီတိတန်ဖိုးစဉ်ပတ္တိကစိတ်ငြိမ်သွားနေတဲ့သဘောကပတ္တိတန်ဖိုးစဉ်ဘာဖြစ်လို့လဲအမှန်တရားလေးတွေကိုလှမ်းပြီးမြင်နေတဲ့အချိန်ခါမှာဒီပုဂ္ဂိုလ်ရဲ့တန်တမ်းမှာစိတ်ကအေးချမ်းလာတယ်။အော်ငါရဲ့ခန္ဓာကိုယ်ကဒီသဘောရှိနေတာပဲ။ဒါသိချမ်းမြင်ပြီ။ဥပ္ပက္ခဆိုတာကအဲ့ဒီကလတ်တင်လေးတွေက ဖြစ်ပြီးပြက်နေတာအဲ့မှာတွတ်တွေ့တယ်ကလတ်တစ်ခုမှတည်ရှိနေတဲ့ရုပ်ပရမသဘောတရားလေးတွေကလည်းဖြစ်ပြီးပြက်နေတာတွတ်တွေ့တော့အဲ့ဒါလေးတွေဖြစ်ပြီးပြက်ပြီးသေးသေးနေတာတွေ့လိုက်တော့ထိုင်းပြီးငိုနေမလားမငိုပါဘူးငိုတယ်ဆိုရင်တော့ဘလူးမတရားအမတော်နော်ဒီသဘောတရားပရမသဘောတရားလေးတွေကိုမြင်လိုက်တဲ့အချိန်ခါကျတော့ဒီပရမသဘောအပေါ်မှာစိတ်ကကြောက်ကြမှုလဲသူတို့ပြက်သွားလို့လဲကြောက်ကြမှုမရှိဘူးထပ်ပေါ်လာလို့လဲတောင်းတမှုမရှိဘူး ကြောင်းကြမှုတောင်းတမှုမရှိပဲအညီအမျှဒီပရမတရားတွေရဲ့အာယုံပေါ်မှာစိတ်ကညီဝတ်စွာကပ်ပြီးဒီနေအောင်မှန်မှန်ကန်ကန်ထိုးထွင်းသိအောင်ကြိုးစားနေတယ်။အဲဒီလိုဘုဇဉ်ခုနှစ်ပါးတွေကိုညီမျှအောင်မိမိကကျင့်ပေးရပါတယ်ဒါယုတ်ကလကိုရှုတဲ့အပိုင်းမှာအဲဒီလိုကျင့်ကြီးဒီဘာလို့ထားလဲလို့မေးတော့ပရမအစစ်မှန်ကိုသိအောင်စပြီးကြိုးစားတယ်ပရမအစစ်မှန်ကိုသိမှပညာကိုခွာလို့ရမှာ ပညာကိုခွာလို့ရတယ်ဆိုတော့ကပညာကိုတက်တဲ့စိတ်ကနေခွာထားလိုက်သွားမလုပ်ဘူးမလို့ခြင်းဘူးဒီလိုပြောဦးနဲ့ရမလားမရပါဘူးပရမတ်နေတဲ့ကိုမိမိရဲ့စိတ်ကိုရောက်အောင်ပို့ဆောင်ပေးရတယ်ပရမတ်အစဉ်ဖြစ်တဲ့ကိုကရုပ်ကိုစသိတဲ့အစဉ်ပဲနာမ်ကိုတစ်ဆင့်သိအောင်ကြိုးစားရမယ်ရုပ်နဲ့နာမ်ကိုသိပြီးတဲ့ကဒီရုပ်ဒီနာမ်ဒီဘာကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းတရားကိုတစ်ဆင့်တက်ပြီးရှာဖွေရမယ်ရှာဖွေပြီးတဲ့အခါကျတော့မှအကြောင်းတရားနဲ့တကွဒီယုံနာတရားရဲ့အနိစ္စဒုက္ခအနတ္တအချက်တွေကို မဲ့ညာဖုန်ညာစိုက်တဲ့အထိစနစ်တကျသိအောင်ရှုရမှာဖြစ်တယ်။အဲဒီလိုရှုလိုက်နိုင်ပါမှဒါလျင်အရိယာမဲ့ညာဖုန်ညာတွေက ပေါ်လာမယ်။နိဗ္ဗာန်ကိုအာယုံယူနေတဲ့အရိယာမဲ့ညာတွေပေါ်လာတဲ့အခါမှာမှကိလေသာတွေကတဆင်ပြီးတဆင်ဂုံသွားမှာဖြစ်တယ်။အဲဒီဂုံသွားမှဒါလျင်သံဃာဝဇ္ဇဒုက္ခရဲ့အဆုံးကိုဒီနေ့ရောက်မှာဖြစ်ပါတယ်နော်။အဲဒီကျင့်စဉ်ကိုအစဉ်တိုင်းမကျင့်ဘဲနဲ့ပညာကလေးကိုတက်တက်ခွာထားရုံနဲ့တော့ရမလား။မရပါဘူးနော်။ ပညာခွာတယ်ဆိုတာကပရမတ်ကိုသိမှပဲတော်တော်ပညာဉာဏ်မှာနေခဲ့ရင်တော့အကုသိုလ်တွေပွားတယ်ဆိုတာတော့ဘုန်းကြီးလည်းလက်ခံပါတယ်တော်တော်ပညာတိုင်းကအကုသိုလ်ပွားတာတော့မဟုတ်ဘူးနော်ဆိုလိုတာကခုအာနာပါနပရိဘာကနမေသူကိုစိုက်ရှုလို့စနစ်တကျရှုတိုင်းဇံကုသိုလ်ရပါတယ်အကုသိုလ်မဖြစ်ပါဘူးအလားတူပဲကတိုင်းနေရှုတယ်ကတိုင်းနေကခုနကဘုန်းကြီးတို့စာပေမှာကတော့ခုနက ဘာဝနာပညာကြောင့်ဖြစ်တယ်လို့ဒီလိုတော့ပြောပါတယ်နော်ပထမပထဝီကတိုင်းဝင်လို့ပဲဆိုကြစို့ဒီပထဝီမြေကြီးကအပြင်ဗိဓာကိုဓကမထံကိုစနစ်တကျရှုတတ်တဲ့ပုဂ္ဂိုလ်ကဒီမြေကြီးမှာတည်ရှိနေတဲ့ဓာလေးဘက်ကိုသိသိပြီးတော့တမာတိထုံလိုက်ရင်မြေကြီးဆိုတာအတုံးခဲမဟုတ်တော့ကလပ်အမုံလေးတွေရဲ့အပေါင်းစုပဲတွေ့တွေ့တယ်ဒီကလပ်တစ်ခုတစ်ခုကိုတက်ခွင့်ရင်ပထဝီဘဝတိဇောဝါယောအစင်နာကြတာဩဇာဆိုပြီးသဘောတရား6ခုရှိတယ် ကလတ်တစ်ခုမှတည်ရှိတဲ့တေဇောဓာတ်ကနောက်ကလတ်တစ်ခုကိုအစဉ်ကဖြစ်စေတယ်။နောက်ကလတ်တစ်ခုမှရှိတဲ့တေဇောကနောက်ကလတ်တစ်ခုအဲ့ဒီနီးအဖြစ်သူကဒီကံပိအဋ္ဌာဏဒီတတ်မဲ့လောကမှာတော့အတွန့်ရှိစွာဖြစ်တယ်ဘလောက်ရလို့မပြောနိုင်ဘူး။မဖြစ်တော့ဘူးဆိုရင်တော့သူပျောက်သွားမယ်။ဆွေးမြေ့သွားမယ်ပျက်စီးသွားမယ်။အဲ့ဒီလိုအတွန့်ရှိစွာဖြစ်နေတော့သူတို့ကယုတ်ပရမအစစ်ပဲ။ဒါပြင်လည်းယောဂီကဘာဝနာတင်ညာရဲ့စွမ်းအားကြောင့်ဒီမှာကတိုင်းဝန်ပထဝီကတိုင်းဝန်ကြီးပေါ်လာပြီ။ဒါကဘာဝနာတင်ညာကြောင့်ဖြစ်တာပဲနော်။မိုင်းကနေပြီးတော့ တက်တက် create လုပ်ယူတဲ့ပုံစံမျိုးမဟုတ်ဘူးဘာဝနာတင်ညာတမာတိရဲ့စွမ်းအားကြောင့်ဒီမှာကတိုင်းဝန်းပေါ်လာပြီဒီကတိုင်းဝန်းကိုလည်းအရစင်မဲ့နဲ့ပြအောင်ဖြန့်တယ်ပြအောင်ဖြန့်လိုက်တဲ့အချိန်ခါမှာအဲ့ဒီပြအောင်ဖြန့်ထားတဲ့ရုပ်တွေကကတိုင်းဝန်းဟာ ရုပ်အစစ်လားလို့မေးတော့ရုပ်အစစ်တော့မဟုတ်ဘူးရုပ်အစစ်မဟုတ်ဘဲနဲ့မူလပြည့်တည်ထားတာကတော့ရုပ်အစစ်ဖြစ်ပါတယ်ရုပ်အစစ်ကနေပေါက်ဖွာလာတဲ့ ပမာတိကြောင့်ဖြစ်နေတဲ့ကတိုင်းဝန်သာဖြစ်တယ်သို့တော့ဒီကတိုင်းဝန်ကအလုံးစားလို့မရဘူးလားရပါတယ်ခုနကမြတ်စွာဘုရားကောင်းကင်မှာကြွတယ်စိတ်ကနေဖန်တီးလိုက်တဲ့ကောင်းကင်မြေကြီးဖြစ်အောင်ဒီကတိုင်းပဲပထဝီကတိုင်းပဲဒီပုဂ္ဂိုလ်ဒီကတိုင်းကိုထပ်ပြီးရှေအောင်လုပ်တယ်တူအောင်လုပ်တယ်ဒီကြားထဲမှာခက်မြင်မြန်သွားခြင်းဝါယောကတိုင်းဝင်စားပြီးဝါယောကတိုင်းနဲ့နောက်ကနေပိတ်တွန်းလိုက်ရင်ခက်မြင်မြန်သွားတယ်လေကိုလေလေနဲ့တွန်းလိုက်ရင်မြန်မြန်သွားတဲ့ပုံစံပဲဒါ တကယ်မဟုတ်ပါဘူးသူကပြောလို့မရဘူးတကယ်မဟုတ်ဘူးဆိုရင်မြတ်စွာဘုရားကောင်းရင်တော့အောက်ပြောကြတော့မဟုတ်မပြောကြဘူးသူ့မှာတော့ပထဝီပဲဒါကြောင့်သူက illusion မဟုတ်ပါဘူးဒီတရားတွေဟာတကယ်ထင်ရှားရှိတဲ့တရားတွေပဲသို့တော့ဒီအရာကမိမိဉာဏ်မမမြင်တော့မစဉ်းစားပါနဲ့စဉ်းစားရင်ယူသွတ်သွားနိုင်တယ်တဲ့နော်ကဲဒီနေ့ဓကမထအကြောင်းလေးကိုနည်းနည်းပြန်ဆက်ပြီးတော့ပြောကြရအောင် နည်းနည်းဇရားလေးတွေကို ပြန်ကြည့်လိုက်ပါနော်ဒီဇရားလေးတွေမှာဘုန်းကြီးတို့ကတော့ဟိုစာမ54မျိုးလို့ပြောထားပါလေနဲ့ဘာဖြစ်လို့အရှင်ပြက63မျိုးလောက်ရလဲလို့ရန်တွေ့မှဆိုလို့ဒီမှာဇီဝိတထွန်ကကလပ်ကိုမထည့်ရဘူးတွန်းတော့ဇီဝိတထွန်ကကလပ်ကနောက်ပိုင်းဒေဇောကုထတာ၄မျိုးထဲမှာအတိကဘာနေတယ်ဝါယောကုထတာ6မျိုးထဲမှာလည်းဘာနေပါတယ်နော်ဒီတော့ဒီ စက္ကုဓာတကကလပ်ပဲဆိုကြစို့နော်အဲ့ဒီစက္ကုဓာတကကလပ်မှာတည်ရှိနေတဲ့တည်ဇောဓာတ်ကလေးကြည့်ပါဒီတည်ဇောကလည်းယုတ်ကလအတိတ်ကိုဖြစ်စေတယ်ဒါညကပြောပြီးပြီနော်ဩဇာကိုကြည့်ပါဩဇာကလည်းယုတ်ကလအတိတ်ကိုဖြစ်စေတယ်နော်အဲ့ဒီမှာစက္ကုဓာတကကလပ်ကတည်ဇောကလည်းယုတ်ကလအတိတ်ဖြစ်စေတယ်ဩဇာကလည်းယုတ်ကလအတိတ်ဖြစ်စေတယ် ကာယတကကလပုံစံတူပဲဘာဝဓာတကကလလည်းပုံစံတူပဲစိရိဇကလမှာလည်းပုံစံတူပဲဥရဇကလတိမှာလည်းပုံစံတူပဲအာဟာရဇကလတိမှာလည်းပုံစံတူပဲညကပြောထားတယ်သို့တော့ဒီနေရာမှာဒီအာဟာရဇယုတ်ကလတိမှာကြတော့ဩဇာနော်ဥရဇဩဇာနော်ဥရဇယုတ်ကလတိမှာပါတဲ့ဩဇာကြတော့သူက10ဆင့်12ဆင့်အထိတချို့မှာဖြစ်ပါတယ်တချို့မှာတော့အဲ့ဒါလောက်မဖြစ်ဘူး ဘယ်လိုဖြစ်တယ်လဲဆိုတော့ငရွယ်သူတွေဝမ်းမီကောင်းတဲ့ပုံကိုယ်တွေမှာတော့သူကအဖြစ်များတယ်ဒါကြောင့်ကလေးတွေဟာတဖြည်းဖြည်းကြီးထွားလာတယ်ရုပ်ကလတရားတဖြည်းဖြည်းတိုးပွားလာတယ်အလားတူပဲဒီဩဇာလေးဟာရဇဩဇာထမကကလမှာရှိတဲ့ဩဇာသူကလည်းကမဇဝမ်းမီရဲ့အထောက်ပံ့နဲ့သူကအဲ့အထောက်ပံ့ကဒီမကြီးတွေဒီကကြီးတွေနည်းနည်းလေးအရေးကြီးတယ်နော်ခေါင်းဆုံးပြည်တည်ထားတဲ့ဗိုက်ထက်ရှိတဲ့အစာဆိုတော့အစာတက်အစာတက်ကုဋ္ဌတာဟာ ဥရဇယုတ်တည်းရဲ့ယုတ်ကလတ်တည်းရဲ့အပေါင်းစုဖြစ်တယ်ဆိုတော့ဘုန်းကြီးပြောပြပြီအဲ့ဒီဥရဇယုတ်ကလတ်တည်းမှာရှိတဲ့ဩဇာကိုကမ္မဇဝါမိကထောက်ပံ့လိုက်တဲ့အခါမှာဩဇာထမကယုတ်ကလတ်တည်းအတိတ်တည်းဖြစ်လာတယ်အဲ့ဒါကကမ္မဇဝါမိတခုတည်းကနေသူဒါတက်ရထောက်ပံ့ထောက်ပံ့လိုက်လို့ဟာရဇကလတ်ဖြစ်လာပြီဆိုရင်အဲ့ဒီမှာကျတော့နှစ်ခုထောက်ပံ့မှရတယ်တခုကတချို့အာရဇယုတ်ကလတ်တွေက ယုတ်ကလအတိတ်တွေကိုဖြစ်စေတယ်တချို့ယုတ်ဟာရဇကလတ်တွေမှာရှိတဲ့ဩဇာကယုတ်ကလအတိတ်တွေကိုဖြစ်စေတယ်ဒါပေမဲ့တချို့ယုတ်ကလတချို့ဟာရဇကလတ်တွေမှာရှိတဲ့ဩဇာကသူကထောက်ပံ့ရုံပဲထောက်ပံ့တယ်တခြားကလတ်မှာရှိတဲ့ဩဇာကိုဘယ်ဩဇာတွေသူကထောက်ပံ့လဲခုစက္ကုတန္တကကလဩဇာကိုလည်းသူကသူထောက်ပံ့တယ်ကာယတန္တကကလမှာရှိတဲ့ဩဇာကိုလည်းသူထောက်ပံ့တယ်ဘာဝတန္တကကလမှာရှိတဲ့ဩဇာကိုလည်းသူပြီးထောက်ပံ့တယ်နောက်စိတ္တကလမှာရှိတဲ့ဩဇာကိုလည်း သွားထောက်ပံ့တယ်နောက်ဥရဇကလမှာရှိတဲ့ဩဇာကိုလည်းသွားထောက်ပံ့တယ်ဟာရဇကလမှာကြတော့ထောက်ပံ့တဲ့ကလမှာဩဇာကလည်းဟာရဇကလကဩဇာအထောက်ပံ့ခံရတဲ့ကလကလည်းဟာရဇကလကဩဇာပဲနှစ်ခုကလတစ်ခုကဖြစ်စေတတ်တဲ့ဇဏကအကြောင်းဖြစ်ခဲ့ရင်ကလတ်တစ်ခုမှဒီရှိတဲ့ဩဇာကအပိထောက်ပံ့တဲ့အကြောင်းဖြစ်သွားတယ်။အဲဒီတော့ကလတ်ဟာရဇကလတ်တစ်ခုမှရှိတဲ့ဩဇာကိုနောက်ဟာရဇကလတ် ဟာရဇကလကပြိုင်သူဖြစ်နေတာတွေတပုံကြီးပဲနော်မရင်မတွက်တော့များပါဟာရဇကလတခုမှရှိတဲ့ဩဇာကိုနော်ဟာရဇကလမှာတည်ရှိနေတဲ့ဩဇာကသွားပြီး ထောက်ပံ့တယ်ထောက်ပံ့တဲ့အခါမှာသူတခုတည်းနဲ့မရဘူးကမ္မဇဝမ်းမီရဲ့အထောက်ပံ့လည်းလိုပါတယ်နော်ဒီဩဇာကယုတ်ကလအတ္တတကိုဖြစ်စေတိုင်းကမ္မဇဝမ်းမီအထောက်ပံ့နဲ့ဟာရဇဩဇာရဲ့အထောက်ပံ့နှစ်ခုနှစ်ခုအများရန်လိုတယ်နော်ခေါင်းဆုံးဒီအစာတက်မှာသာလျင် ကမ္မတဝမ်းမီရဲ့အထောက်ပံ့ကြောင့်သူကဖြစ်တယ်။ကျန်တာတွေကြရင်တော့အကုန်လုံးကဒီကုလုံးပြန့်သွားပြီဆိုတာနဲ့ခန္ဓာကိုယ်ရဲ့ပြန့်သွားပြီဆိုတာနဲ့သူကဘာဖြစ်လဲ။နှစ်ခုနှစ်ခုထောက်ပံ့မှရတယ်။ဒါကိုဘုန်းကြီးတို့စာပေနယ်ကတော့ဒီဘက်ကအစာတက်မှာကတော့ဗဟိတဩဇာဆိုပြီးတော့ဒီလိုသုံးပါတယ်။အစာတက်ကသူကဗဟိတကလာတာပေါ့။ဒါပေမဲ့အစာတက်ကုဋ္တတာမှာကလတ်တွေရှိတော့ဒီကလတ်တွေကိုမှရှိတဲ့ဩဇာကိုဗမ ကမ္မဇဝမ်းမိကသွားထောက်ပံ့လိုက်လို့ဩဇာဓမ္မကယုတ်ခလတ်ဒီအတိတ်ဖြစ်ပြီးဆိုရင်တော့အဲ့ဒါကတော့အစ္စတိကဩဇာဆိုပြီးသုံးတယ်နော်ဒါဩဇာနှစ်ခုပဲအဲ့ဒီအစ္စတိကဩဇာရဲ့အထောက်ပံ့ကတော့ယုတ်ကလတိုင်းမှာလိုအပ်ပါတယ်နော်အစံတဲ့ကုဋ္ဌာလကလွှဲရင်ပေါ့နော်ကြံနေတဲ့ယုတ်ကလတိုင်းယုတ်ကလတိုင်းမှာလိုအပ်ပါတယ်အကယ်၍သူတို့ကမထောက်ပံ့တော့ဘူးဆိုရင်တော့ဘာဖြစ်လဲအားနေသွားပြီဘုန်းကြီးတို့မျက်စိကြည့်ပေါ့ကောင်းကောင်းကြည့်လို့မရတော့ဘူးအားတွေသိနေသွားပြီ စကုထတကကလတိကလည်းကံရှင်ဝါရောတော့ဖြစ်တာအရေးအတွက်နည်းလာတယ်။ဒီအာရဇဩဇာစတဲ့ဒီအကြောင်းကြီးထောက်ပံ့မှုကလည်းအားနည်းလာတယ်။အားနည်းလာတော့မျက်စိတွေကမှုံဝါးဝါဖြစ်လာပြီနော်။မမြင်တမြင်ဖြစ်လာပြီ။အဲဒီတော့မြင်တာနဲ့မမြင်တာဘယ်ရင်ကောင်းလဲ။ဟမ်ဘုန်းကြီးခန့်ငယ်ငယ်ကရွှေတကုံပြသွားတော့ဗဟန်းဆောင်တဲ့ဟိုတုန်းကရှိသေးတယ်ဟိုဘက်ဒီဘက်ဆိုင်နေတစ်ဖက်ကဆိုင်ကအဖွားကြီးကမျက်စိမမြင်ဘူးတစ်ဖက်ကဆိုင်ကအဖွားကြီးကအဖိုးကြီးက မျက်စိမမြင်တဲ့အဖွားကြီးကိုလှမ်းပြီးသူကနောက်နေတယ်မျက်စိမမြင်တာကောင်းတယ်တဲ့ဘာကောင်းလဲတဲ့ဟိုကအဖွားကြီးကမေးတာမိုးမလင်းသေးဘူးအေးအောင်ဆိုလဲအိတ်တာပဲတဲ့ဒါသူသူ့ဘက်ကကောင်းတဲ့ဘက်ကသူကပြောနေတာဟုတ်တယ်မလားဒီတော့ယုတ်ကလတိရဲ့ကံအရှင်ဝါယွန်နေလာပြီဆိုသည်နဲ့ဒီပြင်တဲ့အရေးအတွက်တွေကယွန်နေလာတဲ့အတွက်လူတွေဟာဒီဖြစ်ဖြစ်ဟိုးပြီးတော့ကြာဆင်းလာတယ်နော်အဲ့တော့6ဌာနလုံးမှာအဲ့ဒီလိုရှိရတယ်သို့တော့နောက်ထပ်တစ်ခုရှိသေးတယ်ဘုန်းကြီး ဘောရှိရင်တော့ရေးပြပါတယ်ဒါပြနဲ့အခုကဒီမှာပဲသိချာကြည့်ပါဇန်ကုန်ဓာတကကလမှာပါနေတဲ့ဒေဇောဆိုကြစို့နော်အဲ့ဒီဒေဇောလေးကယုတ်ကလအသစ်တွေကိုညကပြောခဲ့ပြီးပြီဘယ်နှစင်းလောက်ဖြစ်စေလဲ50 50စင်းနော်50စင်းဖြစ်စေတဲ့အပိုင်းမှာပထမစင်းမှာရှိနေတဲ့ဒေဇောကနောက်တစ်ဆင့်ထပ်ဖြစ်စေဒုတိယဆင့်ကိုဖြစ်စေတယ်ဒုတိယဆင့်မှာရှိတဲ့ဒေဇောကတတိယဆင့်ကိုဖြစ်စေတယ် တတိယဇိမှာရှိတဲ့ဒီဇောကသရုတ်တဇင်သရုတ်တဇင်မှာရှိတဲ့ဒီဇောကပစ္စမဇင်စသဖြင့်ဒီလိုဖြစ်စေတယ်အဲ့လိုဖြစ်စေတဲ့အပိုင်းမှာဒီဒီဇောကြောင့်ဖြစ်တဲ့ယုတ်ကလကိုဓာတ်ခွဲလိုက်ရင်သဘောတရားဘယ်နှခုရှိမလဲဒီမှာကြည့်ဥဒ္ဒဇယုတ်ကလဒီဇောကြောင့်ဖြစ်တာဘယ်နှခုရှိလဲ၈ခုပဲနော်ဒီ၈ခုကဒါအ ਨੇ ဆုံးပါအဲ့ဒီ၈ခုထဲမှာဩဇာမပါဘူးလားဩဇာပါတယ် အဲ့ဒီဩဇာကလည်းခုနကအာရဇဩဇာနဲ့ကမ္မဇတိဇောဓာတ်တို့ပါစကတိဇောဓာတ်တို့ရဲ့အထောက်အပံ့ကိုရရင်ယုတ်ကလအတစ်ကိုဖြစ်စေပြန်တယ်ဖြစ်စေလိုက်တဲ့အခါကျတော့ဒီစကုဒကကလမပါရှိနေတဲ့တိဇောကိုကြည့်လိုက်ပါအဲ့ဒီတိဇောကြောင့်ဖြစ်တဲ့ယုတ်ကလကိုတက်ခွဲလိုက်တော့၈ခု၈ခုထဲမှာတိဇောပါတော့တိဇောကြောင့်လည်းယုတ်ကလအတစ်ဖြစ်တယ်ဩဇာပါတော့ဩဇာကြောင့်လည်းယုတ်ကလအတစ်ဖြစ်ပြန်တယ်ဟောနှစ်ခုနော်တခါအဲ့ဒီ တည်သောကြောင့်ဖြစ်တဲ့ယုတ်ကလကိုထပ်ပြီးတက်ခွဲလိုက်တော့၈ခု၈ခုထဲမှာလည်းတည်သောပေါ်တော့တည်သောကြောင့်လည်းယုတ်ကလအသည့်ဖြစ်ပြန်တယ်ဩဇာကြောင့်လည်းယုတ်ကလအသည့်ဖြစ်ပြန်တယ်နောက်ဩဇာကြောင့်ဖြစ်တဲ့ယုတ်ကလအထက်ကိုတက်ခွဲကြည့်လိုက်တော့လည်း၈ခု၈ခုထဲမှာတည်သောပေါ်တော့တည်သောကြောင့်လည်းယုတ်ကလအသည့်တစ်ခုဖြစ်ပြန်တယ်ဩဇာကြောင့်လည်းယုတ်ကလတစ်ခုအသည့်ဖြစ်ပြန်တယ်ဩဇာကြောင့်ဖြစ်တိုင်းဖြစ်တိုင်းမှာအာဟာရဇဩဇာရဲ့အထောက်ပံ့နဲ့ကမ္မဇဝမ်းပြီးခေါ်တဲ့တည်သောဓာတ်ရဲ့အထောက်ပံ့ကလိုအပ်ပါတယ်နော်အဲ့ဒီနည်းအဖြစ်နှစ်ခွက်နှစ်ခွက်ဖွာသွားတာအဲ့ဒီတော့ စက္ခုဓာတကကလပ်မှာရှိတဲ့တေဇောကလည်းနှစ်ခွက်နှစ်ခွက်ပေါ်တဲ့၄၅ဆင့်လောက်ကာယဓာတကကလပ်မှာရှိနေတဲ့တေဇောကလည်းနှစ်ခွက်နှစ်ခွက်ပေါ်တဲ့၄၅ဆင့်ဘာဝဓာတကကလပ်မှာရှိနေတဲ့တေဇောကလည်းနှစ်ခွက်နှစ်ခွက်ပေါ်တဲ့၄၅ဆင့်စေတဇဩဇာဓမ္မကမှာကလပ်မှာရှိနေတဲ့တေဇောကလည်းပေါ်တဲ့၄၅ဆင့်ဥရဇဩဇာဓမ္မကကလပ်မှာရှိနေတဲ့တေဇောကလည်းဒီတိုင်းပဲ၄၅ဆင့်ထပ်ထပ်ပေါ်တယ်ဟာရဇဩဇာဓမ္မကကလပ်မှာရှိတဲ့တေဇောကလည်းဒီလိုပဲ၄၅ဆင့်ထပ်ပေါ်ပြန်တယ် ဒါရင်လားဆိုတော့မကန်သေးဘူးနောက်ထပ်ကြည့်သက္ကုတ္တသကကလကိုပဲပြန်ကြည့်ဩဇာကိုကြည့်ခုနကပြောပြီးပြီဩဇာကလည်းယုတ်ကလအတိတ်ကိုဖြစ်စေတယ်ဒါပြောပြီးပြီဘယ်ခါမှလဲအဟာရဇဩဇာနဲ့ဒီကမ္မဇဒေဇောဆိုတဲ့ကမ္မဇဝမ်းမိဆိုတဲ့ဒေဇောဓာတ်ရဲ့အထောက်ပံ့ကိုရတဲ့အခါသက္ကုတ္တသကကလမှာရှိတဲ့ဩဇာကယုတ်ကလအတိတ်ကိုဖြစ်စေတယ်ဖြစ်စေတဲ့အခါမှာခုနက၄၅ဆင့်ဖြစ်စေတယ်ဖြစ်စေတော့ပထမဆင့်ကိုကြည့်လိုက်ရင်ဒီဩဇာကြောင့်ဖြစ်တဲ့ယုတ်ကလကိုတက်ခွဲလိုက်တော့ဘယ်နှခုရှိလဲ ၈ခုပဲဥမာကြီးအာရဇကလနော်၈ခုထဲမှာဒီဇောမပါဘူးလားဘာပြောလဲအဲ့ဒီဇောကလည်းယုတ်ကလည်းအတိဖြစ်စီပြန်တယ်ဟောအဲ့၈ခုထဲမှာဩဇာမပါဘူးလားဘာပြောလဲအဲ့ဒီဩဇာကလည်းကာမဇဝံမီနဲ့ဟာရဇဩဇာရဲ့အထောက်ပံ့ကိုရခဲ့ရင်ယုတ်ကလည်းအတိတ်ကိုဖြစ်စီပြန်တယ်နှစ်ခွနှစ်ခွပွားတယ် အဲ့ဒီအဲ့ဒီမှာရှိတဲ့တေဇောကြောင့်ဖြစ်တဲ့ယုတ်ကလကိုတက်ခွဲတော့လဲရှစ်ခုရှစ်ခုထဲမှာတေဇောဘောတော့တေဇောကြောင့်လဲထပ်ပြီးဖြစ်ပြန်တယ်ဩဇာဘောတော့ဩဇာကြောင့်လဲထပ်ဖြစ်ပြန်တယ်နှစ်ခွနှစ်ခွအဲ့ဒီလိုလင်းကားစဉ်အထိပွားတယ်ဩဇာကြောင့်ဖြစ်တဲ့ယုတ်ကလကိုတက်ခွဲလိုက်တော့လဲအလားတူပဲတေဇောဘောတော့တေဇောကြောင့်လဲပွားတယ်ဩဇာဘောတော့ဩဇာကြောင့်လဲပွားတယ်အဲ့ဒီနီးအပြင်နှစ်ခွနှစ်ခွပွားလိုက်တဲ့ထောက်လျှောက်ပဲအကုန်လုံးပဲကာယတတကကလကဩဇာဘာဝတတကကလကဩဇာစိရိဇကလကဩဇာဥရဇကလကဩဇာအာရဇကလကဩဇာဒါပေမဲ့လို့ ဒီစိတ္တိဇကလကဩဇာနဲ့ဥနိဇကလကဩဇာနဲ့အရဇကလကဩဇာတို့ကြတော့သူတို့က10ဆင့်12ဆင့်အထိဘွားတတ်ပါတယ်နော်အဲ့ဒီလိုဘွားနိုင်ခဲ့မယ်ဆိုရင်တော့ခန္ဓာကိုယ်အသားရည်တွေပြည့်ဖြိုးလာတယ်မဘွားတော့ဘူးဆိုရင်တော့ဒီဖြည်းဖြည်းညော်နေသွားတာပဲသို့တော့ဒီနေရာမှာညော်နေတာမညော်နေတာထားယောဂီပုဂ္ဂိုလ်ကဒီတရားတွေကိုသိအောင်ရှုရမယ်ဘာကြောင့်လဲပြည့်ညက်ကိုခွာနေတာပဲဟုတ်တယ်မလား ပရမတ်နဲ့ရောက်အောင်စိတ်ကိုသွတ်သွင်းနေတာပဲဒီပရမတ်တရားတွေကိုသွတ်သွင်းပြီးသိုံလောက်နဲ့ပြီးပလားဆိုတော့မပြီးဘူးဒီပရမတ်ယုတ်တရားတွေသိပြီးတဲ့ယောဂီသူတော်ကောင်းကခொနကနံပရမတ်တရားတွေကိုလည်းသိအောင်ဆက်ပြီးတော့ကြိုးပမ်းရအောင်မှာဖြစ်ပါတယ်နော်ယုတ်တရားတွေကိုသိပြီးနံတရားတွေကိုသိမယ်ဘာဖြစ်လို့လဲယုတ်တရားတက်တက်ဝိကိုဝိပဿနာရှိနေုံနဲ့လည်းအရိယာမဉ္ဇဏ်ဘုံညာမဆိုင်နိုင်ဘူးနံတရားတက်တက်ကို ဝိပဿနာရှုနေုံနဲ့လည်းအရိယာမညာဘုံညာကမဆိုင်နိုင်ဘူးမဆိုင်နိုင်တဲ့အခါကျတော့ယံသောကာလိနရူပံတမတတိကာလိနအရူပံဆိုပြီးဟိုအထသလိနေအထကရာဝိသုဒိမေအထကရာတို့ကဖွင့်ထားတယ်ယံခယုတ်တရားကိုအနိစ္စဒုက္ခအနတ္တလက္ခဏာရေသုံးဌာန်တင်ပြီးဝိပဿနာရှုရမယ်ယံခနံတရားကိုအနိစ္စဒုက္ခအနတ္တလက္ခဏာရေသုံးဌာန်တင်ပြီးတော့ဝိပဿနာရှုရမယ်ဘာဖြစ်လို့လဲယုတ်တရားပေါ်မှာစွဲနေတဲ့တဏှာစွဲမာနစွဲဒိဋ္ဌိစွဲတွေကိုပြိုသွားအောင်ခွာနေတာပဲ။ ဝိပဿနာဉာဏ်ကြီးကအခုလိုတရင်ကအဖြစ်ယုံနာအပေါ်မှာစွဲနေတဲ့တဏှာစွဲမာနစွဲဒိဋ္ဌိစွဲတွေကိုဖြိုခွဲနိုင်ပါမှဝိပဿနာဉာဏ်ကြီးကလည်းရင့်ကျက်လာပါမှရင့်ကျက်လာတဲ့ဒီဝိပဿနာဉာဏ်တို့ရဲ့အဆုံးမှာအရိယာမဉ္ဇဏ်ဘုံဉာဏ်ကြီးကပေါ်လာမယ်ပေါ်လာတဲ့အရိယာမဉ္ဇဏ်ကြီးကဒီတဏှာစွဲမာနစွဲဒိဋ္ဌိစွဲဆိုတဲ့ကိလေသာအစွဲတွေကိုအကျွမ်းကြံမရှိကုန်စင်အောင်ဖြစ်စီမှာဖြစ်ပါတယ်အဲ့ဒီအစဉ်အတိသွားနိုင်မှ နိရောဓသစ္စာလောကုတ္တရာနိရောဓသစ္စာကိုမိမိတို့ကထွန်းဖောက်သိမယ်လောကုတ္တရာမက်ကသစ္စာတွေကလည်းအဲ့ဒီခါမှာသုသုံးကြီးကြီးဖြစ်ပေါ်လာမှာဖြစ်ပါတယ်နော်ဒါကြောင့်မိမိတို့ယုတ်ကမထံကိုရှုပြီးတဲ့ယောဂီပုဂ္ဂိုလ်ကနံကမထံကိုလည်းပြန်ပြီးတော့ရှုဖို့လိုအပ်ပါတယ်နော်သို့တော့ဘုန်းကြီးကဒီစာအုပ်ကိုတော့အသေးစိတ်မဖတ်နိုင်ဘူးအကယ်၍များယောဂီပုဂ္ဂိုလ်တွေဘက်ကဒီရုပ်ပိုင်းနဲ့ပတ်သက်ပြီးမေးကြတာများရှိမယ်ဆိုလို့ရှိရင်မေးကြပါနော် ယုတ်ကလတစ်ခုတစ်ခုအတွင်းမှာတည်ရှိနေတဲ့တမာတိကိုဥပ္ပစာရယုတ်ကလတစ်ခုတစ်ခုအတွင်းမှာတည်ရှိနေတဲ့ဓာလေးပါအာယုံမှာညင်ဝတ်စွာကပ်ပြီးတည်နေတဲ့တမာတိကိုဥပ္ပစာရတမာတိဆိုပြီးတော့ဝိသုဒ္ဓိမေအထက်ကရပထမတွဲ340ခုမှာဖွင့်ဆိုထားပါတယ်အဲဒီတော့ဒီအချက်နဲ့ပတ်သက်ပြီးတော့ခွန်ကြီးတို့ဝိနုဒိမေမဟာဒီကာဆရာတော်ကတော့သူကဒီနေရာမှာရှင်းနေလိုက်ထားပါတယ်နော်တကယ်ဥပ္ပစရတမာတိအစ်စ်တော့မဟုတ်ပါဘူးတဲ့ ဘာဖြစ်လို့လဲဥပ္ပစာရတမာတိအစစ်ကဇဏ္ဏကတ်နေတဲ့တမာတိကိုသာဥပ္ပစာရတမာတိလို့ခေါ်တယ်အခုဒီနေရာမှာကဇဏ္ဏကတ်နေတဲ့တမာတိကမရှိဇဏ်ကဘယ်လို့မှမရနိုင်ဘူးမရနိုင်တဲ့အတွက်ကြောင့်ဆမ်းမျက်နှာ181ကိုကြည့်လိုက်ပါနော်ဥပ္ပဇာရတမဓိတိစရုံလီဝသေးလဝရိတဗံရုံလီနဲ့တင်စားပြီးပြောတာပါတဲ့ အပ္ပနာဟိဥပိ္ပဆစာရိတမာတိဥပ္ပစရတမာတိအပ္ပနာစိတ္ထနတ္ထိတာတိတ္တပန္နတမာတိတတမာနလက္ခဏဒါယအယံဝုဒ္ဓကသမပနိဋ္ဌအပ္ပနာနဟောတိတိတထကရဏမဟတဘာဝဓမ္မရမဏတ္တနော်ဘာပြောတာလဲဆိုတော့အောက်မှာဖတ်ထားတယ်ဒီခန္ဓာကိုယ်မှာအလုံးအယအဖြစ်အလေအလတ်ဖြစ်သောကိုယ်၌ရတဲ့သောအလေအလတ်ပမာဏအဖြစ် ပညာဉာဏ်ဖြင့်ကြံစားရယူအပ်သည်ရှိသောပရမနုမြုခသို့မဟုတ်ပရမနုမြုထက်အစာပေါင်းများစွာသိငွေပေါ်ရာရှိသောယုတ်ကလအနေဖြင့်မှုမှုညံ့ညက်ဖြစ်ဖြစ်သင်ဝိစွာသောမြူအဖြစ်သို့ရောက်ရှိနေသောပထဝီဓာတ်သည်ပထဝီဓာတ်ဥဆောင်သည့်ယုတ်ကလအမှုန်ပေါင်းသည်ဒစိတာခံအတိုင်းရှိရှိတယ်နော်အဲ့ဒီဒစိတာခံလောက်ကအမြဲမြဲနေတာမဟုတ်ပါဘူးနော်ဖြစ်လက်ပြက်လက်ဖြစ်လက်ပြက်လက်အတိတ်တိတ်ထပ်ဖြစ်တဲ့ဟောင်းအောင်တွေကပြက်ပြက်သွားတယ် အဲဒီလိုဖြစ်နေတဲ့ကလတ်တိတ်မှာတည်ရှိတဲ့ဓာလီဘာဆိုတာကတော်တော်လေးလိမ့်မွေ့နည်းနည်းခက်ခဲတယ်ဒါကအကြောင်းတစ်ခုဒီဓာလီဘာကဖြစ်ပြီးတဲ့ချက်ချင်းပြတ်တော့အရှင်မတည်ဘူးအရှင်မတည်ဘဲနဲ့နောက်ကလတ်တစ်ခုကိုမိမိကချက်ချင်းပြောင်းပြောင်းရှုလိုက်တော့ဒီပြောင်းပြောင်းရှုနေတဲ့သမာဓိကြောင့်ဇန်သမကုဘယ်လိုမှမရနိုင်ဘူးသို့တော်သမာဓိကတော့ရှိနေတယ်နော် ဇံကိုမရနိုင်တဲ့အတွက်ကြောင့်ဇာဏကတ်နေတဲ့တမာတိကိုသာဥပ္ပစရတမာတိအိဏကတ်နေတဲ့မြေကိုသာလျှင်အင်းဥပ္ပစာလို့ပြောရတယ်အိဏကတ်နေတဲ့မြေကွက်ကမရှိပြန်ဘူးကိုကမြေကွက်ကလေးအချင်းအိလေးရလည်းကျင်းအဲ့တော့သူမှအိဥပ္ပစာဆိုတာရှိတယ်လို့ပြောလို့ရမလားမရဘူးဒီမှာကတ်စရာကဇံကမရှိဘူးသို့တော့ဇာဏကတ်နေတဲ့တမာတိနဲ့ဒီဓကမထံလမ်းစဉ်ကတမာတိဒီနှစ်ခုတိုက်တာနှိုက်စာကြည့်လိုက်ရင် သမာဓိဒီဂရီစံကျင်ချင်းတူညီနေတဲ့အတွက်ကြောင့်သူကိုလည်းတင်စားပြီးတော့ဥပ္ပစာရသမာဓိလို့တတိတုပ္ပစာရအဖြစ်တူညီတဲ့သဘောအဖြစ်ခေါ်တာပါနော်အဲဒီတော့ရှုရမယ့်တရားတွေကဘုဘက်မှာနည်းနည်းလေးရေးထားပါတယ်ဒီကလတ်တွေကဒီလောက်တော့များတော့ကလတ်တိုင်းမှာအကုန်လုံးသာဝကတွေလိုက်ပြီး deliver ရှုနိုင်မလားလို့မေးရင်တော့ဘယ်လိုပြောမလဲမရှုနိုင်ဘူးနော်သို့တော့ ရှုနိုင်တယ်လို့တော့ရှုရမယ်ဘလောက်ရှုရမယ်ဆိုတာကတော့အတိအကျမရှိပါဘူးဘုန်းကြီးတို့သာဝကတွေမှာပါရမီအပေါ်မူတည်ပြီးတော့များတာလည်းရှိတယ်နည်းတာလည်းရှိတယ်ဥပမာရှင်သာရိပုတ္တရာကိုရောမြတ်ကြီးကြတော့သာဝကတွေရှုရမယ်ရှုွက်မှန်ရင်အကုန်စင်သူရှုနိုင်တယ်ဒါပြင်းနဲ့ရှင်မမောကလံကိုရောမြတ်ကြတော့တောင်ဝေးစွန်းတဲ့မြေကြီးကိုထောက်သွားတဲ့ကဲ့သို့သူကရှုတယ် ဆိုလိုတာကအပြင်ဗိဒ္ဓလောကမှာဒုမကြီးတွေကခုနကပရမနုမြုကသိငင်နေတဲ့ကလအမှုပေါင်းဘယ်လောက်ရှိမလဲသက်ရှိလူသားတွေကလည်းအများကြီးသက်ရှိတိရစ္ဆာန်တွေကလည်းအများကြီးတောတောင်ရင်မြေသစ်ပင်တွေမြေကြီးတွေကလည်းအများကြီးဘယ်နေရာမှာမဆိုအကုန်လုံးဟာကလအမှုတွေဖြစ်နေအဲ့ဒါတွေကုံလိုက်ရှုနိုင်မလားဘယ်လုံးမှမရှုနိုင်မရှုနိုင်တော့ဘယ်လိုဘလောက်ပဲရှုတယ်ဆိုတာကိုနမူနာလေးပြောတာကရှင်မမောဂရံကိုရမကြီးရှုတာကတောင်ဝင်းစွန်းတဲ့မြေကြီးကိုထောက်သွားတာနဲ့တူတယ် တောင်ဝဲစွန်းတဲ့မြေကြီးကိုထောက်သွားပြီတောင်ဝဲစွန်းထိတ်နဲ့ထိတဲ့မြေကြီးနဲ့မထိတဲ့မြေကြီးဘယ်ရင်ကများအဲ့ဒါပဲဒါနော်ဘာဟကတွေကနည်းနည်းပါးပါးပဲရှုနိုင်တယ်တချို့တော့ပဲကုံစင်အောင်တော့မရှုနိုင်ဘူးအရှင်သာရိပုတ္တရာကတော့လာဝကနေမှာသူကတော့ကုံစင်အောင်တော့ရှုပါတယ်သူကတော့ထိတ်ချမ်းပဲသို့တော့ဘုရားရှင်ကြတော့စัจ java လာဂရေတသိမ့်စัจ java လာဂရေတသိမ့်အတွင်မှာတည်ရှိနေတဲ့ပရမတ္ထဓာတ်မှန်ရဲ့ အနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးတော့မရှုပွားမိမသုံးသပ်မိတဲ့ပရမတ္တဓာတ်သားဆိုတဲ့တခုမှမရှိကိုယ်စင်အောင်ရှုနိုင်တယ်သူတို့ရဲ့ဉာဏ်ကိုသွားပြီးအတုခိုးလို့ရပါမလားမရဘူးအတုခိုးခြင်းဘာလို့ရမလဲလေးသိခြင်းတဲ့ကဘာတသိမ့်ပါရမီဖြည့်ရမှာဟုတ်တယ်မလားလေးသိခြင်းတဲ့ကဘာတသိမ့်သူတို့လိုပါရမီဖြည့်နေရင်တော့ဖြစ်သွားမယ်နော်သို့တော့ဒါကနိယတဗျာတိရပြီးမှလေးသိခြင်းတဲ့ကဘာတသိမ့်ပါ နိယတဗျာဒိတ်မရခင်ကဘယ်လောက်ရှင်းမယ်ဆိုတော့မပြောနိုင်ဘူးသူတို့ရဲ့ဇွဲလုံးလောက်ဝရိရတယ်နော်အမတန်ကြီးညိုဖို့ကောင်းပါတယ်နော်ဒါကြောင့်မိမိတို့ကဒီဘုရားရှင်ဒီလောက်အထိအပင်မခံပြီးရှာဖွေပြီးမှဟောကြားထားတဲ့ဒီတရားတွေကိုမိမိတို့ကရှုလို့မရပါဘူးလို့သူကပြောခဲ့မိမယ်ဆိုရင်တော့ဓမ္မကိုအတ္တမလုပ်တဲ့သဘောဖြစ်မနေဘူးလားဖြစ်နေတယ်ဒါကသိအန္တရာယ်ကြီးတယ်သာသနာကိုပြည့်စည်တော့အောင်ဖြစ်စည်းတဲ့သဘောဘာဖြစ်လို့လဲ ဘုရားရှင်ရဲ့အဆုံးအမကိုသာသနာလို့ခေါ်ပါတယ်ခုဘုရားရှင်ကဒီလိုဆုံးမထားတယ်ဒီဆုံးမမဖြစ်နိုင်ဘူးဆိုတော့ဒါဘုရားရှင်ရဲ့အဆုံးအမကိုပယ်ဖြစ်လိုက်တာပဲဒီလိုပယ်ဖြစ်ခြင်းဒီဘုရားရှင်ရဲ့သာသနာပျက်စီးကြောင်းဖြစ်တယ်ဆိုပြီးအစမှဘုန်းကြီးပြောခဲ့တယ်နော်ဒါကြောင့်မိမိတို့လည်းသာသနာဖြစ်တဲ့ပုဂ္ဂိုလ်တွေမဖြစ်အောင်တော့ကြိုးစားဖို့လိုပါတယ်တတိလေးနဲ့စကားပြောတတ်ဖို့လိုတယ်အဲ့တော့ဒီဓာတ်ကလတ်တစ်ခုတစ်ခုမှာတည်ရှိနေတဲ့ ပရမတ္ထတန်တဓာလေးပါးလောက်ကိုပဲစတင်သိသိမိပြီဆိုရင်တော့အဲ့ဒီချိန်ခါမှာတတ္တတင်ညာကွာသွားပြီတဲ့အတ္တဒိဋ္ဌိပြိုသွားပြီအဲ့ဒါကတော့ဘုရားရှင်ကပါဠိတော်မှာကတော့ဥပမာလေးနဲ့ဟောတယ်နော်ခေါင်းကဒီလောကမဟာသတိပရဏသုဒ္ဓမှာဘုန်းကြီးဖတ်ပြခဲ့တယ်နွားတတမတုကနွားကိုတတ်ပြီးတဲ့အချိန်ခါမှာအလားတခြားအယိုးတခြားဥတခြား အဆုတ်တခြားအသက်တခြားစသည်ဖြင့်တပုံစီတပုံစီပုံပြီးတော့လမ်းမလေးပြပေါင်းစုံတဲ့နေရာမှာသွားပြီးထိုင်ရောက်တယ်။ထိုင်ရောက်လာတဲ့အချိန်ခါမှာနဝတ္တသမားရဲ့တန်တမ်းမှဘယ်လိုဖြစ်သွားလဲ။လာပြီးဝယ်နေတဲ့လူတွေကငါ့စီမှာနွားဝယ်တယ်ဆိုတဲ့စိတ်ထားမရှိဘူး။နွားသားလာဝယ်တယ်ဆိုတဲ့စိတ်ထားပဲရှိတယ်။ငါကလည်းနွားရောင်းနေတာမဟုတ်ဘူး။နွားသားရောင်းနေတာပဲဆိုတဲ့စိတ်ထားပဲရှိတယ်။အဲ့ဒီပုံစံလိုပဲ။ ပုထုဇဉ်ငမိုက်သားဘဝမှာဒါကအဖိုးကြီးဒါကအဖွားကြီးဒါကသားပဲဒါကသမီးပဲဒါကယောက်ျားဒါကမိန်းမဒီလိုအစွဲအလန့်နေရှိနေသေးတယ်။သို့တော့ဘုဒ္ဓဇံငမိုက်သားဘဝကနေလွတ်လိုက်တော့အခုလိုဓာတ်ကမ္မထံစနစ်တကျအထုတ်လိုက်တဲ့အချိန်ခါမှာကလတ်တင်မြင်လို့ကလတ်တစ်ခုတို့မှာတည်ရှိတဲ့ဓာတ်လေးပါးကိုသိသိနိုင်ပြီ။အစင်းနဲ့ရတာဩဇာစတဲ့ဥပါဒရောက်တယ်လည်းသိသိနိုင်ပြီဆိုရင်ယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတာ မရှိတော့ဘူးအဲ့မှာမှသူကပြဉ္ညာကခွာမှာယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါရှာလို့မတွေ့တော့ဘူးဒါကတစ်ချက်သာသနာ့ဘအယူဆရှိနေတဲ့ပုဂ္ဂိုလ်တွေကတော့အတ္တဆိုရှိကြပါတယ်အဲ့ဒီအတ္တဆိုတာလေအဲ့ဒီယုတ်တိထဲမှာလိုက်ပြီးရှာကြည့်တယ်ရှာလို့မကွမတွေ့တော့ဘူးနော်အတ္တဆိုတာကမပျက်စီးပဲအကြေအခိုက်ခိုင်အခိုင်မာအနှစ်သာရအဖြစ်တည်နေတဲ့အတ္တအကောင်လေးရှိတယ်လို့သူတို့ကယူဆတာအဲ့ဒီအယူဆလဲအဲ့ဒီအချိန်ကမှပြိုကွဲသွားပါတယ် တို့တော့ဒီအယူဆကသန္တရာဘအယူဆရှိတဲ့ပုဂ္ဂိုလ်တွေဆိုတာကတော့ရေပုံရအပြင် ပြောတာပါဘုန်းကြီးတို့ဗမာတွေထဲမှာလည်းဒီအယူဆရှိကြတယ်ဘုန်းကြီးတို့ငငယ်ကတွေ့တယ်လူတယောက်ဖြန်းနာနေပြီဆိုလို့ရှိရင်မိတ်မျောသွားပြီဆိုလို့ရှိရင်ဘာဖြစ်လဲလက်ပြလွင့်သွားတယ်ဒါမြင်လက်ပြဟိုလက်ပြပြန်ခေါ်ခိုင်းရမယ်ဆိုရင်ဟိုအဖွားကြီးတယောက်ရွာမှာရှိတယ်သူကလက်ပြပြန်ခေါ်ပေးတတ်တယ်ဟုတ်လားမဟုတ်လားတော့မသိဘူးအဲ့ဒါအဲ့အဖွားကြီးမှသွားပြီးတော့လက်ပြပြန်ခေါ်ပေးပါဆိုပြီးသွားတယ်အဲ့အဲ့ပုဂ္ဂိုလ်ဟိုကတော့ဘာလေးလည်းမသိပါဘူး တပတ်ကလေးနဲ့ထုတ်ပြလိုက်အဲ့အထုတ်ကလေးယူပြီးတော့အဲ့ဒါစကားလမ်းမှာစကားမပြောရဘူးတဲ့သူကဟိုလက်ပြထွက်ပြေးသွားအဲ့စကားမပြောဘဲနဲ့အဲ့ဒါခေါ်ပြီးလူနာစီသွားပြီးပို့ရတာအဲ့ဒီအစွဲတွေပဲနော်ဒီယုတ်ပရမတ်တွေထဲမှာဒီအသက်ကောင်လက်ပြကောင်ဝိညာဉ်ကောင်အတ္တကောင်ဆိုတာမရှိပါဘူးဆိုတာကိုဉာဏ်နဲ့သိချမြင်ပြီဒါကအတ္တဒိဋ္ဌိဆွဲလဲအဲ့ဒီခါကျမှပြောတယ် လောကသမညာလောကလူတို့ဝဟာရအဖြစ်ခေါ်နေတဲ့ယောက်ျားမိန်းမပုဂ္ဂိုလ်တ attva ဒီလိုဝဟာရတင်ညာအဖြစ်ခေါ်နေတဲ့လောကသမညာအတ္တဇွဲလဲအဲ့ဒီအချိန်ခါမှာပြိုကွဲသွားပါတယ်နော်အဲ့ဒီလိုပြိုကွဲမှသူကပညာတင်ကွာသွားတယ်ပရမတ်နယ်မြေကိုစရောက်တယ်အဲ့ဒီလိုပရမတ်နယ်မြေကိုစရောက်နေတဲ့ပုဂ္ဂိုလ်ကဘာလို့ရတယ်ရုပ်တွေကိုခုနက6ဌာနရှုပြီးပြီရှုပြီးတဲ့အခါမှာ42ခုထာတကိုပြောင်းပြီးတော့ရှုရပါတယ်နော်အဲ့ဒီမှာ ဆမာပဲဖတ်ကြည့်ကြပါတော့နော်အဲ့ဒီ52ခုဋ္ဌတဆိုတာကတော့ဘုန်းကြီးတို့တေဇောကုဋ္ဌတက၄မျိုးဝါယောကုဋ္ဌတက6မျိုးအဲ့ဒီ52ခုဋ္ဌတမှာဆိုတာကတော့ဥမဆံမင်းကိုပထမတော့မြင်အောင်ကြည့်လိုက်ပါကြည့်လို့ဒီ6ဌာနဒွါရ6ပုံမှာစနစ်ကျရှုနေတဲ့ပုဂ္ဂိုလ်ကဆံမင်းကိုမြင်အောင်ကြည့်လိုက်တဲ့အခါဆံမင်းမှာတည်ရှိနေတဲ့ဓာလေးဘက်ကိုသိသိလိုက်သိသိလိုက်တဲ့နေ့တပြိုင်တည်းထိုးခြင်းကမှမကြခင် ဆံမြင်မတွေ့တော့ပဲကလပ်အမှုံလေးတွေရဲ့အပေါင်းစုဖြစ်တွေ့တယ်။အဲဒီလိုတွေ့လိုက်တဲ့အချိန်ခါမှာအထက်ကရာဆရာတော်ဒီကဆရာတော်မြတ်ကသတိပေးထားတာကတော့ဆံမြင်ကိုရှုတဲ့အပိုင်းမှာဒီအသာအရေးပြားထဲမှာမြုပ်နေတဲ့အပိုင်းကိုဦးစားပေးရှုပါတဲ့။ဒီအပြင်ဘက်ကတော့သူကကာယတတကကလနဲတယ်မရှိတော့ရှားတယ်။ကာယတတကကလနဲတဲ့အတွက်ဆံမြင်ကိုသွားပြီးကြိုက်ကြည့်နားလားမနာဘူးဘာမှမဖြစ်ဘူး။သူ့မှာအဲ့ ကာယဝิญဉ်စိတ်ကအဲ့ဒီမှာမှီပြီးမဖြစ်လို့ဒီအသားထဲမှာဝင်နေတဲ့ဆံမင်ငုတ်ကတော့ကာယတတကကလမြရတယ်ဆွဲနှုတ်ရင်မနာဘူးလားနာနေတယ်သူကကာယတတကကလတွေရှိတယ်အဲ့ဒီအသားထဲဝင်တဲ့အပိုင်းကိုဥစားပေးပြီးဒါလေးပါစိုက်ရှုလိုက်လို့ကလအမုံတွေ့ရင်အဲ့ဒီကလအမုံတွေကိုတက်ခွက်လိုက်တဲ့အခါမှာဟိုးကိုမရုပ်ဘယ်နှမျိုးရှိလဲရုပ်ကလ9မျိုးရုပ်44ဟိုမှာဇရာမှရှိတယ်နော်အဲ့ဒီအတိုင်းပဲဆံမြင်မှာလဲ44မွေးညင်း44စသဖြင့်ရှောက်ပြီးရှုပါပါတယ် ရွှေ့လိုက်တဲ့အချိန်ကမှဘုန်းကြီးတို့ပထဝီကုဋ္ဌတာက20အာဘောကုဋ္ဌတာက12ခုအဲ့အာဘောကုဋ္ဌတာအဒီမှာတော့တချို့ကုဋ္ဌတာမှာ44ပဲတချို့ကုဋ္ဌတာကတော့44မရှိဘူးဥပမာမျက်ရည်ဆိုကြစို့မျက်ရည်မှာကြတော့ဥရိဇယုတ်ကလနဲ့စိရိဇယုတ်ကလ2မျိုးပဲရှိတယ်14မျိုးပဲရှိတယ်နော်နှစ်ချီတတွေးကျင်ငယ်အဲ့ဒါတွေကတော့ဥရိဇယုတ်တွေ ကြီးကြီးဥဒိစ္စယုတ်တယ်နော်သူတို့ဘာဓာတ်လေးပါစိုက်ပြီးသိသိလိုက်ရင်ယုတ်ကလအမုံလေးတွေတွေ့တယ်အဲ့ဒီယုတ်ကလအမုံလေးတွေကိုတက်ခွဲနိုင်ရင်သူတို့ကတေဇောကြောင့်ကလတ်တစ်ခုမှရှိတယ်တေဇောကြောင့်နောက်ကလတ်တစ်ခုဖြစ်နေတယ်အဲ့ဒါကြောင့်သူတို့ကတော့ဥဒိစ္စယုတ်ကလတည်းပဲနောက်တစ်ခုကတေဇောကုဋ္ဌတ၄ပါးဆိုတာကတော့ခွန်ကြီးတို့ဟိုတနေ့ကလည်းနည်းနည်းတော့ကလေးမလေးတယောက်မေးလို့ပြောခဲ့ပါတယ်သူကနံပါတ်1ကတော့ဘုန်းကြီးတို့တန်တပ္ပနတေဇောနံပါတ်2ကဒဟတေဇောဆိုပြီးပြောတယ်ဒီနှစ်ခုကတော့ တချို့နေရာမှာတော့ခွဲဖို့ခက်ကောင်းခက်မယ်ဒီလိုနိုင်ငံမှာတော့ခက်လိမ့်မယ်ထင်တယ်ဘုန်းကြီးတို့နိုင်ငံမှာကတော့ဒီလိုယောဂမျိုးတွေရှိခဲ့ဘူးပါတယ်ခုတော့သိမကြရဘူးတရားချဖြားတယ်ဒီနေ့အဖြားတက်တယ်နောက်ခံကြတော့ကောင်းနေတယ်နောက်တနေ့တခါအဖြားတက်ပြန်တယ်အဲ့ဒီလိုအဖြားကတော့မြန်သောအပြင်ဘုန်းကြီးတို့နားလေတာကတော့ငှက်ဖြားပဲနော်အဲ့ဒါကသိပူတယ်အဲ့ဒီလိုသိပြီးအပူဖြားတဲ့အချိန်ခါမှာအပူပြင်းထန်တယ်အဲ့ဒီအဖြားမျိုးကတစ်ခု နောက်တစ်ခုကတော့ဘုန်းကြီးတို့ fever ခေါ်တဲ့ရိုးရိုးဖြားတဲ့အဖျားပဲသူကတော့နေတိုင်းဖြားခြင်းလည်းဖြားမယ်တနေ့လုံးဖြားခြင်းလည်းဖြားနိုင်မယ်ဒါပေမဲ့အပူရှင်းကခုနကလောက်တော့မပြင်းဘူးအဲ့ဒီအဖျားကတစ်ခုဒီနှစ်ခုပဲနော်ကန္တဗနာဒေဇောဓာဟဒေဇောနောက်တစ်ခုကတော့ပါစကဒေဇောခုနကဘုန်းကြီးပြောခဲ့တဲ့ဒေဇောအစာကိုကြည်ကျက်စေတဲ့ပါစကဒေဇောနောက်တစ်ခုကတော့စီရဏဒေဇောလူတွေကိုအုံအောင်လုပ်နေတဲ့ကလတ်တစ်ခုမှရှိတဲ့ ရုပ်တွေကို तू ကလောင်ကျွမ်းသွားအောင်လုပ်ပေးတဲ့ဒီဇောပဲနော်အဲဒီကလတ်တခုမှတည်ရှိတဲ့ဒီသူ့ကလတ်ထဲမှာတည်ရှိတဲ့ရုပ်ကလောင်ကျွမ်းကျွမ်းသွားတယ်အဲ့လိုလောင်ကျွမ်းအောင်ကလတ်တွေလောင်ကျွမ်းတော့အောင်သူလုပ်နေတဲ့အတွက်ကြောင့်ဘုန်းကြီးတို့တဖြည်းဖြည်းအိုလာတာပဲဟမ်ကလတ်တွေကနောက်ထပ်အသစ်သစ်ထပ်ပြီးမဖြစ်တော့အဲ့ဒီဇီရဏဒေဇောကလည်းရုပ်33မျိုးရှိပါတယ်အဲ့ဒီ33မျိုးကဇီဝိတနဝကကလတ်စေတဇကလတ်ဥဒဇကလတ်အာရဇကလတ် အဲ့ဒီယုတ်ကလအမျိုးအစားက၄မျိုးယုတ်အမျိုးအစား33အဲ့ဒီဓာဟဒီဇောမှာလည်း33ပါစကပတ္တပဒဒီဇောမှာလည်း33ပါစကဒီဇောမှာလည်း33ပဲရှိပါတယ်နော်နောက်ဇီရဏဒီဇောမှာလည်း33ပဲနော်33နဲ့တူတာကဲနောက်တစ်ခုကဟိုဝါယောကုဋ္ဌာတ ဝါယောကုဋ္ဌတ6ပါးကတော့အထက်ကိုဆန်တက်တဲ့လေအဲ့ဒါကနည်းနည်းလေးအရှုကတော့ခက်ပါတယ်ခက်ပြီမဲ့လို့ထိုအချိန်ကမှတမာတိကအကောင်းနေရင်ဒီပုဂ္ဂိုလ်ကအထက်ဆန်တက်တဲ့လေကိုပထမမြင်အောင်ကြည့်ရတယ်အတွေ့အကြုံဒီအထက်ဆန်တက်တဲ့လေဆိုတာကဥရဲမှာရှိတော့ဥအတွင်းဘက်မှာရှိတဲ့လေကိုမြင်အောင်ကြည့်ပြီးအဲ့လေမှာတည်ရှိနေတဲ့ဓာလေးပါးကိုသိသိရတယ်အဲ့ဒီလိုသိသိလိုက်တဲ့အချိန်ကမှယုတ်ကလကလေးတွေတွေ့ရင်သူကလည်း33ပဲခုနကနော် အောက်ဆုံးဆင်းတဲ့လေပုံစံတူပဲရှိရတယ်နော်ကိုရင်ကကြီးငယ်ကိုရှောက်နေတဲ့လေဆိုတော့အကျော်တဲ့သွားနေတဲ့လေပဲနော်နောက်တစ်ခုကကုတ်စီတရလေဝမ်းပိုက်အတွင်းမှာတည်ရှိနေတဲ့လေနောက်တစ်ခုကကုဋ္ဌတရလေအဲ့အသက်ကုဋ္ဌတာတို့အဆုတ်ကုဋ္ဌတာတို့အဲ့ကုဋ္ဌတာအတိုင်းမှာဒီလေရှိတယ်အဲ့ဒီလေနော် နောက်တစ်ခုကတော့ဘုန်းကြီးတို့အတ္တတပတ္တတပဲအဲ့ဒီမှာ အတ္တတပတ္တတကတော့စိတ္တဇယုတ်တက်တဲ့ပဲအဲ့တော့စိတ္တဇယုတ်တက်တဲ့မှာဘုန်းကြီးတို့အတန်နဲ့ပေါင်းလိုက်ခဲ့ရင်ယုတ်ခုခုရှိတယ်ဒီကလပ်ကလေးတွေမှာအဲ့တော့ဒီအသက်ရှူတဲ့လေလေးကိုမိမိတို့ကစနစ်တကျဒလေးပါသိသိလိုက်သိသိလိုက်ထတဲ့ဒီကလပ်မုံလေးတွေသွားတွေ့ပါတယ်အဲ့ဒီကလပ်မုံလေးတွေတက်ခွက်လိုက်ရင်ကလပ်တစ်ခုနဲ့ကလပ်တစ်ခု ဝှချုပ်ထိကင်ကြီးတဲ့အတန်လေးပါပါမယ်ဆိုရင်တော့ပေါင်းလိုက်ရင်၉ခုရှိပါတယ်နော်ပထဝီယဘောတေဇောဝါယောအစင်တရတာဩဇာအတန်ဆိုပြီးတော့၉ခုရှိတယ်အဲ့ဒီရုပ်တွေကိုကြောက်ပြီးတော့သိသိရမှာပဲအဲ့ဒီ၆တန်တဲ့ဒွါရ၆ဘောမှာတည်ရှိတဲ့ရုပ်တွေကိုသိသိပြီးတဲ့အခါကျတော့ဟိုရုပ်တု၁၀မျိုးကိုပါဆက်လက်ပြီးသိသိရပါတယ်နော်အာဂတကတော့တွေ့ပြီးသားပဲအဲ့တော့ကာယဝိညာဉ်ဝစီဝိညာဉ်ရှုကျင်တယ်ဆိုရင်လက်ကလေးကိုယ်ကြည့်ဆန့်ကြည့်အဲ့ဒီအချိန်ကမှဒီလက်အထိမိမိတို့ကလိုက်ကြည့်လိုက်ရင် ဒီစိတ်ကြောင့်ဖြစ်တဲ့ယုတ်ကလ